ကျေးဇူးတော်ရှင်အကမဟာပန္တိတာမောဂုတ်ဆရာတော်ဘုရားကြီးအမရဗုဒ္ဓမြို့တွင်25ရက်8လ58ခုနှစ်၌ဟောကြားဆုံးမတော်မူသောရာခဲ့တဲ့ဘဝကိုအလွဲသုံးစားမလုပ်လိုက်ပါနဲ့တရားတော်ဒုက္ခခတ်သိငိမ့်တဲ့အလုပ်ကိုလုပ်လိုက်ပါလို့တိုက်တွန်းဘယ်နဲ့ကြောင့် တရားကြီးကျေကျေတိုက်တွန်းရပါလိမ့်မလို့ဆိုတော့မက်ဖို့မရနိုင်တာကရှင်မျိုးရှိတယ်ဒုက္ခခတ်သိငြိမ်းနဲ့မက်ဖို့မရနိုင်တာဘယ်လိုမျိုးလဲရှင်မျိုးပါကောင်းပြီတဲ့အဲ့ဒါအင်္ဂုတ္တပါဠိတော်မှာရှင်းပိုင်းကပြပြီးဒီကလာပေးပါမယ်အဲ့တော့ဒီချိန်လေးဟာ အမတန်ဖို့တန်တဲ့အချိန်လေးဆိုတာခုကတည်းကဆုံးဖြတ်ချက်ချပြီးဒီကာလထားကြပါလို့သတိပေးလိုက်တယ်နော်ဘုရားတော့ပွန့်ပါရဲ့တဲ့ဒကာစိုက်တို့ဥလာဘူးရောနော်တရားလည်းဟောပါရဲ့သို့တော့ကိုကအပယ်ရောက်နေမယ်ဆိုလို့ရှိရင်လည်းကျွတ်တန်းဝင်နိုင်ပါအဲ့ဒီခဏနဲ့ကြုံသွားလို့ရှိရင်လည်းအခက်ကြီးခက်ပါပဲသင်္နံဘကဘုရားလည်းပွင့်ပါရဲ့တရားလည်းဟောပါရဲ့ ကိုကပယ်ရောက်နေတော့ဒကာဓမ္မတွေကျွေးလွေမြင်သေးရဲ့လားအင်းဒီခဏကလည်းသူဖြစ်တဲ့ခဏအလကားခဏပေါ့ဗျာဒါဖြင့်တဏ္ဏဘခဏဟာဒကာဓမ္မတို့ဘုရားလည်းပွင့်ပါတယ်တရားတော်တွေလည်းဟောပါတယ်သို့တော်မရေရောက်နေတဲ့ဘုန်းကြီးဖြစ်စေဥလဘုရုဖြစ်စေဒကာတိုက်တို့ဖြစ်စေအဲ့ဒီပုဂ္ဂိုလ်တွေနဲ့ဆိုင်သေးရဲ့မဆိုင်ပါဘူးဒါဖြင့် အလကားခဏလို့မဆိုနိုင်ဘူးအဲ့ဒီသွားဖြစ်နေတဲ့ယုံရတဲ့ခဏဒီကားလို့ဆိုလို့ရှိရင်ဖြင့်မဖို့မရနိုင်တဲ့ခဏတင့်နံပါတ်လို့ဖတ်ထားရှင်သဘောကျတင့်နံပါတ်ကပွဲရောက်လေလို့လဲကျွတ်မဉ္ဇဉ်ဖုန်ဉဏ်ကိုဖျားပွင့်ညာတော့လဲမရနိုင်ဘူးပေါ့ဗျာတင့်နံပါတ်သဘောကျနင့်နံပါတ်ပြောအောင်မယ်တဲ့ နိဏမကဘုရားလည်းပွင့်မာရတရားတွေလည်းဟောပါတယ်သို့တော့ကိုယ်ကတလိษံဖြစ်နေမယ်ဆိုရင်ရောမဲ့ဖို့ရနိုင်မှာမရှိပါဘူးဒီကဲတော့မဲ့ဖို့မရနိုင်မှာလည်းဒီခဏဟာလည်းတလိษံဘုံဖြစ်ရတဲ့ခဏဟာလည်းအလကားခဏပေါ့ဗျာဘယ်နှခုရှိသွားသွားပါအောင်နဲ့ကျွတ်တို့ဒီကားလို့ရှင်မကြုံစုကြုံစုတယ်ဆိုတာတကယ်သိသိရအောင်နော် ကဲတဲ့ဘုရားကတော့ပွင့်ပါရဲ့တရားဓမ္မတွေလည်းလူပြင်းမဟောပါရဲ့ကိုကပြိတ္တာကိုရောက်နေမယ်ဘယ်နဲ့လို့ကျွတ်တန်းဝင်နိုင်ပါမဝင်နိုင်တော့ဒီခဏလည်းဘယ်လိုဆိုကြပါအလကားခဏပဲလို့တရားဓမ္မတွေသဘောပါအင်းဘယ်နှခုရှိသွားသုံးခုရှိသွားပြီတဲ့ gain တခါ လေးခုရှိအောင်ပြောကြပါအောင်ဆိုဘုရားလည်းပွင့်ပါတယ်တရားဓမ္မတွေလည်းဟောတယ်ကိုယ်ဒီကားလို့ဆိုလို့ရှိရင်ဖြင့်အမတန်အသက်ရှည်တဲ့နတ်ကြီးတစ်ခုဖြစ်နေမယ်ဆိုလို့ရှိရင်လည်းနတ်ကြီးမြမာကြီးဖြစ်နေမယ်ဥမာသင်ညာသဘုံဖြစ်နေမှာအာယုပဘုံဖြစ်နေမယ်ဆိုတော့ရုပ်ရှိလို့နာမရှိနာရှိလို့ရုပ်မရှိတရားနာလို့ဖြစ်သေးရဲ့အဲဒီလို မြမာတွေဖြစ်ပြီးဒီကလာသင်ညာပအယုပမြမာတွေဖြစ်နေမယ်ဆိုတဲ့ခဏဟာလဲမဲ့ဖို့မရနိုင်တဲ့ခဏပဲဘယ်နှခုရှိအင်းဒါတွေကျွတ်တရားဓမ္မတွေလွတ်ပါရဲ့လားလို့မေးရင်မင်းတို့ပြောကြလွတ်နေတယ်ဆိုတာကတိုက်တို့ထင်ရှားတယ်ပေါ့အာရမဂါရမတွေကိုယ့်အတွက်ဝမ်းသာစရာပေါ့ဗျာအခုလေးချက်လွတ်သွားပြီကောင်းပြီ ရားလည်းပွင့်ပါတယ်တရားတော်မှာတွေလည်းဟောပါတယ်တဲ့ပစ္စံတရေဇန်ဘုတ်ဆိုတဲ့ဘုရားမရောက်တဲ့အရာတန်ဃာတွေမရောက်တဲ့အရာမှာကျွတ်တို့ကလူဖြစ်နေမှာဗျာဘယ်နဲ့ဆိုကြပါကျွတ်တန်းဝင်နိုင်ပါမလားလို့မေးလိုက်ဝင်နိုင်ရအကြောင်းမြင်သေးရလားအင်းဒါလည်းအလကားခဏပေါ့ဗျာဘယ်နှခုရှိငါးခုရှိသွားပြီဆိုတာသဘောကျ ဂိုင်းတဲ့ဘုရားလည်းမျက်စိမှတိုက်မှာပွန့်ပါတယ်အိန္ဒိယထဲမှာပွန့်မပွန့်ညာဆိုတဲ့တရားတွေလည်းဟောပါတယ်ကိုက မိစ္ဆာဒိဋ္ဌိအယူကမိဘရိုးရာကယူလာတဲ့အယူကြီးနဲ့နေမိမယ်ဆိုရင်လေဒကာရမတို့ကျွတ်တောင်းဝင်နေရာရှိရရှိပါဘူးမျက်စိမှတိုက်လည်းဖြစ်တာပဲနော်အယူကဘာအယူဖြစ်မိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိအယူတွေဖြစ်ပြီးဒီကလာနေပြန်တော့လေကျွတ်တောင်းဝင်ဖို့ အတော်လေးကွာဝေးသွားတယ်ဆိုတော့လည်းပေါ်ပါလားပေါ်ပါဘူးဒါဖြင့်ဒကာရမတို့ဒီခဏလည်းဖယ်လိုက်ပြီတော့လို့ရရှင်းပါဘူးရှင်းပါဘယ်နှခုရှိ6ခုရှိသွားပြီလို့ဒကာရမတွေမှတ်ထားရစမ်းပါဦးခိုင်းဒကာခုနှစ်ခုမြောက်ရှိတက်ပါဦးဘုန်းကြီးတို့ဒကာရမတွေဒီကားလို့ဆိုလို့ရှိရင်ဖရာလည်းမေးကြီးမှတိုက်မှာပို့ပါတယ်တရားဓမ္မတွေဟောဟောနေပါတယ်တဲ့ ကိုယ်လည်းမကြီးမှတိုက်မှဖြစ်ပါရဲ့သို့တော့နာကပင်းမျက်လုံးကမကောင်းဒီလိုစိစ္ဆန္ဒပုဂ္ဂိုလ်တွေဖြစ်နေပြန်လေအဲသူမဲ့ဖို့ဝင်နိုင်မှမဝင်ပါဘူးအဲမကြီးမှတိုက်ဖြစ်냐တော့လေကောင်းတာပြောလဲနားမလဲမကောင်းတာပြောလဲနားမလဲဆိုတဲ့နာခံတို့မျက်လုံးမမြင်တဲ့ပုဂ္ဂိုလ်တို့ဖြစ်နေပြန်လို့ရှိရင်လေဒီခဏအလကားခဏပဲလို့ဆုံးဖြတ်ချက်ချပါ သဘောကျဘယ်နှခုရှိဘယ်နှခုရှိသွားပြီတဲ့ဂိုင်းတော့ရှစ်ခုမြောက်ဒကာဓမ္မတို့ဘုရားသခင်ကိုရမကြီးလည်းပွင့်ပါရဲ့တရားကမဟောတဲ့အချိန်နဲ့ကျုံကိုယ်လည်းမသိမှတိုင်မှဖြစ်ပါရဲ့ထောင်ရတဲ့နာလည်းပါပါရဲ့သို့တော့ဘုရားကတရားမဟောတဲ့ဘုရားနဲ့တွေ့ဒီလိုဘုရားကလည်းရှိသေးတာမေရိယလိုလိုကြတော့တရားလည်းဟောမဲ့ဘုရားတွေကမဟုတ်ဘူး အဲ့ဒီလိုဘုရားတွေနဲ့တွေ့နေပြန်လို့ရှိရင်လေဒကာဓမ္မတို့ဘုရားတော့ပွင့်ပါရဲ့ကိုယ်ထောင်တတ်တဲ့နားလည်းရှိပါရဲ့မင်းစီမတိုက်လည်းဖြစ်ပါရဲ့သို့သောပင်ဖြစ်냐ဆိုလည်းကြွေရလွေမြင်သေးရဲ့ဘောဓဗန္တိရတယ်ဆိုတာတရားမနာပဲနဲ့မတည်နိုင်ပဲကိုဗျာရှင်းမလားရှင်းပါပါအဲ့ဒါဖြင့်ဒီရှစ်ခုဒီကားလို့ဆိုရင်ဒကာဓမ္မတွေမှတ်လိုက်စမ်းပါမက်ဖို့မရနိုင်တဲ့ခဏရှစ်မျိုး ဘယ်နှမျိုးပါလဲဒါဖြင့်ဒကာရမတို့မဖို့မရနိုင်တဲ့ခဏရှင်မျိုးကကျွတ်တို့အတော်ကြုံခဲ့လို့ခင်ကသဲလုံးနဲ့မျှပွင့်တော်မူတဲ့ဖရာတွေပါကျွတ်တို့ဒီရှင်မျိုးတဲ့တမျိုးမျိုးဖြစ်နေလို့မပါခဲ့တာပဲဆိုတာမှတ်လိုက်ကြပါသဘောကျအဲဒီရှင်မျိုးတဲ့တမျိုးမျိုးကြုံနေတဲ့အတွက်ဘုန်းကြီးတို့ဒကာရမတွေ၌တဲ့ ဘယ်နည်းနဲ့မှကျွတ်တမ်းဝင်ခဲ့ပဲနဲ့ဒုက္ခပင်လေဝေပြီးနေခဲ့ရတယ်ဆိုတာမသေးကြဘူးဘောကလားဒါဖြင့်ဒကာဓမ္မတို့ကျွတ်တမ်းဝင်နိုင်တဲ့ခဏကဖရာလည်းပွင့်မှာတရားဓမ္မတွေလည်းဟောပါမှာလေသဘောကျကိုယ်ကလည်းထောင်နိုင်တဲ့နားကောင်းတာပြောလဲနားလဲတယ်ဆိုတာပြောလဲနားလဲတယ်ဆိုတာအင်္ဂါနဲ့ပြည့်စုံတဲ့တခုသာကျွတ်တမ်းဝင်နိုင်တယ်မှန်ပါဘူး အဲ့ဒါခင်ဗျားတို့မှာဘုရားသာသနာထားပြခဲ့လို့ဘုရားရှိနေသေးတယ်ဆိုတာသိကြတယ်သိကြပါဘူးကောင်းတာပြောလဲနားလဲတယ်ဆိုးတာပြောလဲနားလဲတယ်ထောင်တတ်တဲ့နားကလည်းမကမ်းမစွန့်သေးတော့ဒကာဓမ္မတွေဒီခဏလေးတစ်ခုတည်းမှာခင်ဗျားတို့အတော်လေးအထုတ်ပြီးတက်လာလို့ဆုံကြကြုံကြတာပဲဆိုတာဖြင့်ဆုံးဖြတ်ချက်ချာမှန်ပါဘူး ဒါဖြင့်ဒကာဓမ္မတွေကြံတဲ့ရှစ်ခဏကနိဗ္ဗာန်မရနိုင်တဲ့ခဏဒီခဏတစ်ခုတည်းပဲနောက်ဆုံးမိတ်ပြောတဲ့ခဏတစ်ခုတည်းပဲနိဗ္ဗာန်ဝင်နိုင်တဲ့ခဏဆိုတာပေါ်ပါလားပေါ်ပါပါအဲဘုရားတော့ပွင့်မှာနော်မှန်ပါပါထောင်ရတဲ့နာလည်းရှိမှာနော်မှန်ပါပါအဲတရားကလည်းဟောမှာမှန်ပါပါအဲ့တော့အခုတော့ပြန်ဘုရားသာသနာရှိလို့တရားကလည်းဟောထောင်ရတဲ့နာတွေရောရှိပါပါအဲ့တော့ဒီခဏလေးဖြင့်အလွဲမခံနဲ့လို့ ပြောလိုက်ပါလေရှင်းကြလားဒီခဏလေးပါတဲ့နောက်တုန်းကအလွယ်ကြီးလွယ်ပြီးဒီကလာလာခဲ့ရတာခုနကခဏရှင်မျိုးထဲမှာသွားကျုံမှန်ပါပါသဘောပါလားအဲနောက်တုန်းကဘုရားသူနဲ့လွယ်ခဲ့ရအပင်ငရဲရဲ့မြင်နေခဲ့ရ30ဘုံထဲမှာမသာလောင်းခြင်းထအောင်သိခဲ့ရအဲ့ဒါတွေကဘာကြောက်ပါလိမ့်မလဲဆိုတော့လက်တယ်ယနေ့ပေါ်လာတယ် အဲရှစ်ခဏတည်းတစ်ခုခုတည်းဝင်နေလို့ပဲဘာပါလိမ့်ရှင်းမလားဘုရားပင်ပညာသလငရဲရောက်နေလို့ဘုရားပင်ပညာသလတလိษံရောက်နေလို့ဘုရားပင်ပညာသလပြိတ္တာဖြစ်နေလို့ဘုရားပင်ပညာသလအသိညာသအိပဗြဟ္မာကြီးတွေဖြစ်နေလို့ လေးချက်မရှိဘူးလားဘုရားပင်ပွင့်များတော်လဲပြစ္ဆန်နေတဲ့ဇဏဘုရားမှာဟိုလဝနေနေတဲ့သွားဖြစ်နေလဲလကားသဘောကြဘုရားပင်ပွင့်များတော်လဲမစ္စည်းမတိုက်ဖြစ်များတော်လဲတရားဟောများတော်လဲကိုကအယူကမိစ္ဆာရိတိဖြစ်နေပြန်ရင်ဘုရားလည်းပွင့်ပါတယ်တရားလည်းဟောပါတယ်မစ္စည်းမတိုက်တဲ့လဲကိုကဖြစ်ပါရဲ့ထောင်တတ်တဲ့နားတွေကကန်းနေပြန်ရင်ရောဘုရားလည်းပွင့်ပါတယ်တရားလည်းဟောပါတယ် ဘုရားလည်းပွင့်ပါတယ်တဲ့မိသိမတိုက်တယ်ကိုယ်ကလည်းဖြစ်ပါတယ်ထောင်တတ်တဲ့နာလည်းရှိပါတယ်သို့တော့တရားမဟောတဲ့ဘုရားနဲ့တွေ့နေပြန်တော့မဲ့ဖို့မရနိုင်ဘူးဆိုတာပေါ်ကြဒါဖြင့်ဘုန်းကြီးတို့ဓမ္မတွေအဲ့ဒီရှစ်ခဏရှစ်ကာလရှစ်ချိန်တွေကြော်ပြီးဒီကာလအခုဆူတောင်းပြည့်တယ်ဘဝပဲလို့သုံးဖြတ်ချက်ချရစမ်းပါဘာဘဝပါလဲ ရှင်းမလားရှင်းပါဒီတစ်ခါလွဲရင်ဖြင့်ဟိုရှစ်ခဏတည်းတခုခုတော့သွားရမယ်မသွားရပဲဘူးလားအဲဒီကဲဆိုသွားရပြီဆိုမှဖြင့်လဲနောက်ခင်ကဝါလူသဲစုမကဖရာတွေပွန့်လက်တန့်ဟောလက်တန့်တွေရှင်ရတော့လဲခொနဲ့ကကျွတ်တမ်းမဝင်နိုင်တဲ့ရှစ်ခဏတည်းသာတိုးနေကြမယ်ဆိုရင်ဖြင့်ဘုန်းကြီးတို့ဓမ္မတွေကျွေးလွေမြင်သေးရလားမမြင်ပါဘူးဒါကြောက်เสียကောင်းပါ ပေါ်ဗလားတကယ်သိရအင်းဘယ်တော့ရေးကြည့်တော့ဗျာကျွတ်တန်းဝင်နိုင်တာကဘယ်နှခဏပါလိမ့်ကျွတ်တန်းဝင်နိုင်တာကအမလေးရှစ်ခုထဲမှာမှတစ်ခုသာရင်ကျွတ်တို့ကိုပိုင်လေးရမှာဒါဖြင့်ကျွတ်တို့အကြောင်းကျွတ်တို့ပြန်စစ်ဆေးလိုက်တဲ့အခါကင်းကဘာလူသဲစုမကဖရာတွေပွင့်သွားကုန်းကြပြီဆိုတာလူတိုင်းသိ သိကြဘူးလားသိပါဘူးထိုကဲ့သို့သိပါရဲ့တဲ့ကျွတ်တို့မပါတဲ့အချင်းရာတော့တွေ့မလားတွေ့ပါဘူးအင်းဘယ်ရောက်နေလို့ပါလိမ့်ရှစ်ခဏရဲရောက်နေလို့ဒကာရမတို့ကိုကျိုးနေခဲ့ကြရတယ်ဆိုတာဖြင့်ပေါ်ရောပေါ့ပေါ်ကြသေးဘူးလားဂိုင်းဒါဖြင့်တို့ဒီကားလို့ရှင်မင်းနဲ့ရောက်ဘုရားသခင်ကိုရမြတ်ဒီမင်းမျိုးဘုံဘုံပွင့်ပြီးဒီကာလသစ္စာလေးပါးတရားတွေ နေအောင်ကြီးလားအောင်ကြီးတို့လင်းပြီးဟောသွားကြညာတော်လဲတို့ကျွတ်တမ်းဝင်ပဲနဲ့ဒုက္ခပင်လယ်ဝေပိဒကလာအသေးတတ်တင်နဲ့အမျက်စပ်ပိဒကလာနေကြရတာတို့ဘာကြောင့်ပါလိမ့်မလို့ဆိုတာဒါအင်္ဂုတ္တပါဠိတော်မှာလာပြီဘာကြောင့်ပါလိမ့်ဒကာဓမ္မတို့ရှစ်ခဏရဲရောက်အဲ့ဒါအိမ်ကြတော့ကိုယ့်အကိုစစ်စေးဩတို့နောက်တုန်းကဖရာတွေနဲ့ အလွယ်ကြီးလွယ်ပြီးလျှော်ကြီးလျှော်ခဲ့ရတာဘာပါလိမ့်မလို့ဆိုတော့ဖြေလိုက်ကြဖြေရပါဘယ်လိုဖြေကြပါရှစ်ခဏရဲရောက်သဘောကျအဲအခုဒီဘဝမှာတော့ကြွတန်းဝင်တဲ့ခဏတစ်ခုတည်းလာတိုးမိမတိုးမိဘူးလားအဲကြွတန်းဝင်တဲ့ခဏတည်းလာတိုးမိတော့ဒါလေးကိုဒုက္ခချုပ်တဲ့နိဗ္ဗာန်ကိုအောင်းပြုနိုင်တဲ့ဤကို မရရအောင်ကြိုးစားလိုက်ကြမကြိုးစားရင်ရှစ်ခဏတည်းပြန်ဝင်မယ်တခုခုတည်းမဝင်မယ်ဘူးလားအဲဒီကဲတော့ဝင်လို့ရှိရင်ဖြင့်သန္တရာထဲမှာအဲမြေတွေဟူသွေးငါသေးဘူးတဲ့နေရာကြီးဖွဲ့ရမယ်ရေတွေဟူသွေးငါသွေးငါသားတွေကဖြစ်တဲ့ရေတွေပဲဆိုတာလည်းမှတ်ရပဲဘူးလားအဲရေတွေဟူသွေးဒီကားလို့ရှိရင်ငါမြေရေတွေပဲဆိုရင်ရောမှတ် အဲဒါကြောင့်ဒီခဏလေးတစ်ခုဘုရားလည်းသာသနာလေးကလည်းရှိ ထောင်းတတ်တဲ့နားလေးကလည်းရှိခေါ်တတ်တဲ့တရားလေးနဲ့ကြုံဤကဲ့သို့အကြောင်းညင်ညွန့်နေတဲ့အချိန်မှာခမည်းတော်ဒုက္ခချုပ်တဲ့နိဗ္ဗာန်ကိုဖြင့်မရရအောင်ယူလိုက်ပါဒီကဲ့သို့မယူတော့ပါဘူးဆိုရင်ဖြင့်ရှစ်ခဏတည်းသွားပြီးဒီကလာကိုရင်းစိုးသိရင်းစိုးနာရင်းစိုးအပယ်လေးပါ ဆိုတဲ့အဆိုးတွေနဲ့အဖော်လုပ်ပြီးဒီကလာ ဘုရားစုစုနဲ့လွယ်အောင်ပါပဲဆိုတာတကသိမှတ်ပြီတော့ဘလောက်ကြောက်စရာကောင်းလို့အဲ့ဒါကြောင့်အခုဒီနေ့ဒီတရားကိုအင်္ဂုတ္တပါဠိတော်မှာအထင်ကနိဗ္ဗာန်အင်္ဂုတ္တမှာဟောလိုက်တဲ့ဖြင့်ဘုရားကိုယ်တော်မြတ်ကြီးကဟောတဲ့တရားဖြစ်နေသောကြောင့်အော်တို့ဖြင့်အကျုံကြီးပြုံဆုံကြီးဆုံလာတာလည်းဖြင့်သာယသမီးစည်းဝါးရင်းနဲ့ဖြင့် အချိန်မဖြုံးတော့ပါဘူးတတိဓာပိကာလနိဗ္ဗာန်ကိုဖြင့်အာရုံပြုနိုင်တဲ့ဉာဏ်ရောက်အောင်ဖြင့်ကြိုးစားပါတော့မယ်ဆိုတာဒီခဏလေးတွင်းမှရပါပဲဒီကကြော်လို့နောက်ဘဝဆိုရင်တော့သွားပြီမသွားပဲဟုတ်လားနောက်ဘဝဆိုတော့ခொနရခဏရှိခုတည်းဝင်မသွားပဲဝင်သွားတော့ဘယ်တော့တက်လန်းရှိပါသေးလဲ အာတကသိုက်တို့ဥလာဘူးတို့သိကြောက်เสียကောင်းပါလားကောင်းပါဘူးဒါကြောင့်ဘုန်းကြီးတို့တရားဓမ္မတွေခင်ဗျားတို့ကရမယ်ဖွဲ့ပြီးကလာသကိစ္စမပြီးလို့သမီးကိစ္စမပြီးလို့စီးပွားရေးကမလုံလောက်လို့ ထို့ပြီးဒီကလာခမည်းတော်လဲနေတဲ့ဆင်ညာရှစ်ခဏတည်းဝင်ခြင်းလို့မစွန်ကြုံလားသို့နိုင်တယ်ဆိုတော့ပေါ်ကြဘယ်ထဲဝင်ခြင်းလို့ရှစ်ခဏတည်းဝင်ခြင်းလို့ပဲဆိုတဲ့အိဗေကသေချာသက်ရောက်သွားဒါဖြင့်ခမည်းတော်ဒုက္ခပင်လေဝေရာကိုပင်လေခမည်းတော်ဒီကားလို့ဆိုလို့ရှိရင် မသိလို့ကြိုက်နေတဲ့အဓိပ္ပာယ်ရောက်မရောက်ဘူးလားအဲ့ဒါကြောင့်ဆရာဘုန်းကြီးက ရားဟောတော်မူတာတွေပြောပြီးဒီကာလခင်ဗျားတို့စွတ်တို့အတွက်အလွန်စိုးရင်တို့ကြောင့်ဒီခဏဖြင့်အလွဲမခံလိုက်ပါနဲ့မှန်ပါပါဘာတော့ဒီခဏအလွဲမခံလိုက်ပါနဲ့ဆိုတာတရားဟောနေတဲ့ခဏတရားထုတ်နေတဲ့ခဏဖောင်းနိုင်တဲ့နားရှိတဲ့ခဏတော်တော်ကြာခင်ဗျားတို့ကနားလေးပါလေးလာအောင်ပဲဟောတဲ့ပုဂ္ဂိုလ်ကလည်းမဟောနိုင်တဲ့အချိန်ကြီးရအောင်ပဲ သဘောကျအဲ့ဒါတွေကြုံစရာဆုံစရာတွေကလည်းရှေ့ပါလဲတပုံကြီးရှိ ပြီးဒီကလာနေတဲ့အတွက်ဒီခဏလေးကလည်းစိတ်ချရရဲ့လားစိတ်ချပါဘူးစိတ်မချရတော့ဓမ္မတို့ဒီစိတ်ချရအောင်မြန်မြန်ကြီးလှုပ်လိုက်စမ်းပါမှန်ပါဗျာတိုင်းသမီးစီဝါရေးကိုအဲမတတ်သာလို့သာလို့ရပါတယ်ဆယ်သူချိန်လေးနဲ့သူထားပြီးဒီလောက်ကိုချိန်များများထားကြလို့ရှင်းဖြင့် ခင်ဗျားတို့ဒီခဏလေးမလွန်ခင်ကိစ္စပြီးတော့မှန်ပါပါဟာဒါဖြင့်ပြီးတော့လူကြီးကအမှန်တန်ရှုပ်တယ်ဖေကဘုန်းကြီးများတို့လည်းလွယ်ကူတာမဟုတ်ဘူးဆိုပြီးခင်ဗျားတို့ဆင်ခြင်နဲ့ခင်ဗျားတို့နေဦးမယ်ဆိုရင်ကြံတဲ့ရှစ်ခုခဏတဲ့ကျွတ်တမ်းမဝင်တဲ့ခဏတဲ့ပါတော့မှန်ပါပါဘယ်တော့ကြောက်เสียကောင်းလို့မှန်ပါပါဒါကြောင့်မသိသေးတော့တရားဓမ္မတွေကမကြောက်ကြဘူးပေါ့ဗျာအခုသေးသေးရှားရှားသိလိုက်တော့ဘုရားဆူဆူနဲ့လွဲခဲ့ရတာ ဘာကြောင့်ဆိုတာယနေ့အကြောင်းပေါ်လာမော့သေးဘူးလားဘယ်သေးရောက်ရှစ်ခဏလည်းရောက်ဟိုခဏဒီခဏဘုရားနဲ့လွယ်တဲ့ခဏတွေပေါ့ဗျာခဏဆိုတာဒီကားလို့ဆိုရင်ဖြင့်နေတဲ့အချိန်ကိုဆိုတာပါပဲသဘောပါကြအေးဒါကြောင့်ဒီခဏကကြောလွန်ပြီးဒီကလာသွားကြမယ်ဆိုလို့ရှိရင်ဖြင့်ရှစ်ခဏတည်းပဲဝင်ဖို့ရှိတော့တယ်ဝင်လို့ရှိရင်ဖြင့် ဒီကြသမားလည်းကဲတိုင်းမှမဟုတ်ဘူးနောက်ပွင့်လတာကသမာတို့ဂေါရမတို့ဟုတ်လားအဲအရိမရိယတို့ဆိုတဲ့အရိမရိယတို့လည်းနောက်ဆုံးမိဖုရားကလည်းကဲတိုင်းမှမကဲပါဘူးအဲသူ့နောက်ပွင့်မှဖုရားတွေကရောမကဲပါဘူးအဲဘယ်ရောက်နေလို့ပါလဲအဲဒါကြောင့်ဒီတစ်ခါတိမ့်လို့ရှိရင်ပြန်တစ်ခါတိုက်မျောလင်းချက်မရှိဘူးမှန်ပါဘူးအလုံးကဓမ္မတွေဘယ်လိုဆုံးဖြတ်ချက်ချမလဲ ဒီတခါတိရင်မျောလင်းညာမရှိဘူးဘောဗလားဒါဖြင့်အလုံးစကားဓမ္မတို့ဂိုင်တို့မှာဘုရားသာသနာလည်းရှိတာဟာဟောပြောဆုံးမတဲ့ပုဂ္ဂိုလ်လည်းရှိတာဟာတို့မှာလည်းထောင်နိုင်နေနာရှိတာဟာမသေးသေးတာနဲ့လည်းကြုံနေသေးတာဟာအင်းဒါတို့ကျွတ်ထိုက်တဲ့ခဏအချိန်ပါလားလို့ဆိုပြီးဒီကလာခင်ဗျားတို့ရွာတဲ့ရတရားတွေကိုရှောင်ပြီးဒီကလာ ကိုကြုံတဲ့ဥစ္စာလေးကိုအရယူလိုက်ရင်ဖြင့်ဥလဘူးတို့တက္ကသိုက်တို့သိကောင်းမယ်မှန်ပါပါဘောလားဟုတ်ပါပါခဲအဲ့ဒါဖြင့်ဒီခဏလေးရဖို့လွယ်ကူရလားလွယ်ပါပါဗျာရှစ်ခဏတဲကလည်းလုံးဝနိဗ္ဗာန်မရနိုင်တဲ့ခဏနိဗ္ဗာန်ရနိုင်တဲ့ခဏကတမျိုးတည်းရှိထောင်လာတဲ့နာရှိတုံဘုရားသာသနာကျုံတုံဟောရတဲ့ပုဂ္ဂိုလ်နဲ့ဆုံတုံဒီသုံးခုပဲရှိ အဲ့တော့ဒါလေးကအခုအပြည့်စုံတရားဓမ္မတွေမှာကျုံပါရဲ့လားလို့မေးလိုက်ရင်ဘယ်နဲ့ဖြေကြဒီကျုံတာလေးလွဲသွားရင်ဘယ်နဲ့ဆိုကြရှစ်ခဏရဲ့ရောက်သွားတဲ့ခါကြတော့ကို လွဲပြီးဒီကာလဘယ်တော့မှတဲ့လို့မရတဲ့အခြေအနေမရောက်ဘူးတယ်လည်းကြောက်ရကောင်းပါလားအဲ့ဒါကြောင့်တရားဓမ္မတို့ခမည်းတော်ကအဲအိမ်မနေတဲ့ခါမှဖြစ်စေ အင်းဒီနေ့ဖြင့်အာမထုတ်နိုင်သေးဘူးမိတ်ဆွေသင်္ကလည်းလည်းမကောင်းမှုกว่าပြောစရာတွေဆိုစရာတွေနဲ့ကိုကလှုပ်ချင်တာလှုပ်နေလို့မတော်သေးဘူးအဲ့မခံချင်လို့ဆိုတဲ့အိဗယ်မျိုးရောက်ချင်လည်းရောက်သွားမယ်ဆိုတာဒကာဓမ္မတို့ကိလေသာကဝင်တရားဟောလိုက် မတော်မိတ်ပြတ်သွားဘယ်ကောင်းမလဲဘုရားတရားဟောကိလေသာဝင်ပြီးတရားဟောလိုက်တဲ့တွေ့ခင်ဗျားတို့ကလည်းအဲလောကကြီးတဲ့နေရာတော့မကင်းနိုင်သေးဘူးလေဆိုပြီးဒီကလာ ကိုယ်လုံးမဖြတ်လိုက်ဘူးဖြတ်လိုက်တဲ့အခါကျတော့ခင်ဗျားတို့ဒီဒီခဏလေးလွန်မသွားဘူးလားကိုကြုံကြိုက်တဲ့ခဏလေးလေလွန်သွားတော့အဲ့ဒါလည်းပြန်သွားရကိုယ်လည်းဝေဒနာရအင်းသိခြင်းလည်းသိလိုက်ဒီတဲ့ကြီးတဲ့ကိစ္စရင်လည်းပေါ်ခြင်းလည်းပေါ်လိုက်ဆိုတော့ gain ကျွေးလို့ရမြင်ကြသေးရဲ့သဘောပါကြအဲဒါဖြင့်ဘုန်းကြီးတို့ဒကာရမတွေဒီကားလို့ဆိုလို့ရှိရင်ဒီခဏလေးဟာဖြင့် မလွဲမချော်ဘူးအမြဲတမ်းတတိထားနေရဘယ်လိုထားကြမလဲမလွဲမချော်အမြဲတမ်းတတိထားပြီးဒီကလာနေလိုက်ပါဒီကရလေးကလည်းတော်တော့ဆူတောင်တော်တော့ပါရမီတော်တော့ညံစွမ်းနဲ့တက်လာခဲ့တာမဟုတ်ဘူးနောက်ဆုံးဝိဘဝကိုဖြစ်အောင်တက်လာခဲ့တာနောက်ဆုံးဝိဘဝမှာအကုန်ပြည့်စုံရဲ့သားနဲ့မှဒုက္ခချုပ်တဲ့နိဗ္ဗာန်ကိုမျက်မှောက်မပြုတ်နိုင်တော့ပါဘူး ဘာယသမီးစီးပွားရေးကိစ္စတွေရှုပ်လွန်းလို့ဆိုရင်ဖြင့်ကိုတောင်းလာတဲ့စုတွေလည်းအဲပါဇက်နဲ့တောင်းပြီးခြင်နဲ့ဖြတ်ပြစ်သလိုမှန်ပါဘူးဒိဗ္ဗေမရောက်ဘူးလားအမှန်တန်ကြောက်เสียမကောင်းဘူးလားအေးဒါကြောင့်ခင်ဗျားတို့ဒီတဲ့ခဏလေးတစ်ခုပဲကိုယ်ပိုင်ရှိတော်တယ်ကြံတဲ့ရှိခဏထဲမှာသွားဖို့ရရေးကလည်းတဲတဲလေးကြံမကြံဘူးလားနည်းနည်းတိတ်လိုက်ရင်မနဲ့နေပါ ဖြစ်ခဏတည်းသွားတော့လွတ်ရဲကျွတ်ရဲဒုက္ခဘေးတွေမှာကင်းဝေးဖို့ရမြင်လေးရမြင်ပါဘူးသဘောပါဒါဖြင့်တရားဓမ္မတို့ခုခဏလေးဟာကမှတ်လိုက်တာတဲ့တရားဟောတဲ့ဘုန်းကြီးနဲ့ဂျုံတဲ့ခဏဘုရားသာသနာနဲ့ထောင်တတ်တဲ့နားနဲ့အဲဒီခဏလေးသုံးခုကိုလွဲသွားလို့ရှင်မရဘူးသာမှတ်ပြီတော့ရှင်းမလားဒီခဏလေးသုံးခုလွဲသွားရင်ဘယ်နဲ့လဲမရဘူး အဲ့ဒါဒီကနာလေးသုံးခုကခင်ဗျားတို့အတက်ကြီးတက်လာခဲ့ရတယ်အဆုတ်ကြီးဆုတ်ထားမှပဲဆိုတော့အဓိပ္ပာယ်ကိုဥထာဘူးတို့သတိပေးရတယ်မှန်ပါပါ။သမင်ညလားအတက်ကြီးတက်လာခဲ့ရတာလား။အဲ့ဒါကိုလက်လွတ်ပလိုက်မယ်ဆိုလို့ရှိရင်အဆုတ်ကြီးဆုတ်ထားမထားလို့ရှိရင်ခင်ဗျားတို့ဒီဟာမအဲတခါတည်းသဘင်မြင်ကြီးပေါ်ကနေပြီးအောက်ဂျွန်းတော့မခုံကြသလိုအယိုးတစ်ချာသားတစ်ချာဖြစ်ဖို့ကိစ္စမျိုးလို့ ဒါတဲ့ပုံမိုရှိကျယ်သေးတယ်လို့ဒကာသက်ကမှတ်ရမယ်မှတ်ထိုက်ဘူးလားဒါသမင်းညပြောနေတဲ့စကားလို့မှတ်လိုက်ပါနဲ့ဘုရားအမြင်နဲ့သေသေးချာချာပြောနေတဲ့အတွက်ဩဒါလေးဖြင့်အလွဲမခံတော့ပါဘူးအယုတ်ကြည်ကြည်အေးပဲ၆၆မစားခြင်းမနေပါစီတော့နောက်ဒုက္ခအနန္တကြောက်တာနဲ့ပဲလောက်ပါတော့မယ်ဆိုတာဆုံးဖြတ်ချက်ချာ ဘလောက်ရေးကြည့်တယ်ဆိုတာပေါ်လာလားအဲဒါဖြင့်ဘုန်းကြီးကတိုက်တွန်းစာလားဖြစ်စဉ်ကိုဘုရားဟောတော်မူတာလားဖြစ်စဉ်ကိုဘုရားဟောတော်မူတဲ့အတွက်ဘုန်းကြီးတို့တရားဓမ္မတွေဒီစင်ကြီးလည်းမလဲလိုက်ပါနဲ့စင်ကြီးလည်းရင်တဏှာဝင်လို့သာအောက်မေ့ပါတော့စင်ကြီးလည်းရင်မာနဝင်လို့ပဲအောက်မေ့ပါတော့စင်ကြီးလည်းရင်ဗါတဲ့ကိလေသာမာနဝင်လို့ အဲဒုက္ခနာလေးရတော့မနဲ့တက်လာခဲ့ရတာပဲကွတို့တော်လဲတို့မှာတန်းငယ်သမီးငယ်ဆွေးငယ်မျိုးနဲ့မိန့်တဲ့သင်္ကန်းနဲ့နေရတော့တို့ဒါလေးဟာကျူးကြကျူးကြပဲလုံနိုင်တာပဲလို့ဆိုပြီးဒီကာလတဏှာကဝင်ပြီးဆင်ခြေလဲတာခမရတို့ကအဟုတ်ကြီးမှပြီးဒီကာလတက္ကသိုက်တို့ဥလာဘုတို့ကနားမထောင်လိုက်ပါနဲ့ဆိုတာကိုလည်းသတိပေးရမှန်ပါဘူးရှင်းမလားနားထောင်လိုက်ရင်ဘာဖြစ်သွားမလဲထင်တော့ ဖြစ်မျိုးတဲ့ရောက်သွားမယ်နားထောင်လိုက်ရင်ဘာဖြစ်မလဲအဲစားစရာကလည်းနေရာမကျရကန်းစေးကလည်းနေရာမကျအိမ်ကလည်းလူမာတွေကများကိစ္စတွေကလည်းရှုပ်လိုက်တယ်လည်းလွန်လို့အဲ့ဒါကြောင့်ကိုယ့်လူခရစ်ကိုတောင်မှခတ်လျှော့လျှော့လုံနေရတယ်လို့များခမရတို့တဏှာကဝင်ပြီးတရားဟောတာများမယောင်လိုက်ပါနဲ့ရှစ်ခဏတည်းကြောက်တွန်းတာမှတ်ပြီတော့ဘယ်လိုမှတ်ကြရှစ်ခဏတည်းကြောက်တွန်းတာ ရှင်းမလားဘယ်ခဏလဲကြောက်တွန်းပါလဲအဲတခါတည်းရေရှေးကလည်းတွန်းလို့ရှစ်ခဏလည်းရောက်ခဲ့ပြီဒီတခါဂျုံကြီးဂျုံလို့ဆုံကြီးဆုံပြီးကျွတ်တန်းဝင်ရမယ်ဘုရားတွန်းပြန်မတဲ့ကောင်းသေးရဲ့လားအေးဒါကြောင့်ဒီဘက်မှာရှိတဲ့သီလရင်တွေရောအာလုံးတရားဓမ္မတွေရော အင်းဒီလိုက်ရင်ဟိုလည်းကိစ္စမပြီးသေးဘူးဘုပြေစင်ကြဝတ်နေဦးနဲ့လေအဲဒုက္ခချုပ်တဲ့နိဗ္ဗာန်ကိုမြင်အောင်နုံလိုကြာကြာကြိုးကြိုးဆာဆာနဲ့ဖြင့်လှုပ်လိုက်မှဒီခဏကြုံကြိုးနာမှာပေါ့ဗျာနုံရင်နတ်ပါအောင်မလားအဲကျွတ်တို့ဖြင့်အဲအိမ်နဲ့ရာနဲ့စားစရာနဲ့တောက်စရာနဲ့သားနဲ့သမီးနဲ့ပြည့်စုံတယ်တော်သေးရဲ့ဆိုတာများအဲ့ဒီတော်သေးရဲ့အကုန်ဖြုတ်အဲ့ဒါတဏှာကပြောနေတာ ရှင်းမလားရှင်းပါဘူးဘယ်သူကပြောတာပါလဲဘုံမင်းစကားနားမထောင်ဘူးကွဒုက္ခခသိငြိမ်းတဲ့နိဗ္ဗာန်မမြင်ရမြင်အောင်ကြိုးစားမမင်းကတော်သေးရဲ့နဲ့လာချော့မနေနဲ့တခါတည်းမောင်းပြီးတခါလားတခါတည်းထုတ်ရလိမ့်မနော်မထုတ်ရင်တော်ပါသူဟောတဲ့တရားဟူသည်ရှစ်ခဏတည်းမှာတခါတည်းအရောက်တွန်းပြစ်တဏှာဟောတဲ့တရားပဲအရောက်တွန်းလိုက်ပါလိမ့်အဲ့ဒါခင်ဗျားတို့ကရောင်တုံတုံလေးပဲလိုက်ချင်သေးတယ် ဒကာတိုက်လိုက်ရှင်သေးတယ်နောက်ကဒကာဓမ္မတွေကဟုတ်ကလားသိချစဉ်းစားပါသမင်းစားမပြီးသေးလို့ဟင်းဒီနေ့ဖြင့်တရားလေးမလောက်ရသေးဘူးသမင်းစားမကောင်းတာနဲ့ဟုတ်လားဟင်းဒီနေ့ဖြင့်ကိစ္စဝဆတွေကများတာနဲ့မလောက်ရဘူးဆိုတာတွေဒါဘုရုဒဏ်ချက်ပြီးတာတော့ဒနာဒဏ်ချက်ပြီးတယ်ဆိုတာပေါ်လားအဲ့ဒါကြောင့်ဒကာဓမ္မအဲ့ဒါဒီခဏလေးနဲ့ရောက်နေတာကိုဟိုခဏလေးတွန်းတာ ကြွတောင်းဝင်မဲ့ခဏရဲကနေပြီးဒီကာလမလုတ်ဖြစ်ဖဲနဲ့ကြွတောင်းဝင်နိုင်တဲ့ရှစ်ခဏရဲကိုအရောက်ကွန်းလိုက်ပေါ်ဗလားအင်းဘလောက်ကြောက်เสียကောင်းတော့ညာရောက်ဗလားအဲ့တော့ခမရတို့ခန္ဓာကိုယ်ထဲမှာရေမချိုးရသေးလဲအိုးမဖော်ရသေးလို့ဟုတ်လားခံလိုက်စီရင်ပြည့်စုံသေးလို့ထင်းကလေးကလုံနေသေးလို့အယံနေကင်းလေးကခုမှစတဲကရှိသေးလို့ ဒါရီယာတဏှာကဒီခဏကိုအလွဲသုံးစားလုပ်ပေးရှင်းမလားဒီခဏဘာလုပ်တာပါလဲအလွဲသုံးစားလုပ်ပေးနေတာခင်ဗျားတို့ကလည်းဟုတ်သားပဲကိစ္စတစ်ခုပြီးမှကိစ္စတစ်ခုဆိုတာစိတ်ချလက်ချလောက်ရအင်းခန္ဓာကိုယ်ကနေရင်တော့ဟုတ်သားဘူးခင်ဗျားတို့စိတ်ချလက်ချကဟင်ခန္ဓာကိုယ်ကနေပါရဲ့လားနေပါဘူးအဲဒါတွေသိတော့မှဩဒါတဏှာဤဓာန်ချက်ပြီးပြီးဒီကလာလိန်ချက်ကောက်ချက်ကြောင့်တို့သည် အဲရှစ်ခဏတဲ့အပြင်းသွန်းချိုက်ကြပါလားကိလေသာမာနပါလာဟလို့ဆိုပြီးနာမထောင်ဘူးဟေမင်းကဘာမပြီးသေးလို့ဟိုဘာမပြီးပြီးပြီးကျုံလို့ကျုံလို့မယ်ဒါပေမဲ့မစားသေးလို့ချက်ပေးမဲ့လို့မရှိဘူးမစားဘဲနဲ့လုံးမယ်ရေမချိုးရသေးလို့ရေငင်ပေးမဲ့လို့မရှိဘူးရေမရှိသေးလို့အိုးမရှိခြင်းနဲ့လုံးမယ်တဏှာကပြောတာတွေအကုန်နားထောင်နေမယ်ဆိုလို့ရှိရင်ဖြင့်တိမ်လုံးဟာဘယ်ဟာမပြီးသေးလို့ကြီးပြောမှာပဲဘယ်လိုပြောမယ်ထင်တော့ တစ်သက်လုံးလောက်ကောပြီးသွားတဲ့အိမ်များရှိရဒါဖြင့်သူမပြီးတာနားထောင်နေမယ်ဆိုရင်ဒကာတိုက်တို့ရောင်60တဲကကိုယ်နစ်နာရမှာပေါ့မှန်ပါပါကဲဦးလာဘူးနောက်နားထောင်နေသေးလားနောက်နားမထောင်ပါဘူးဒကာတိုက်ကောတောင်းတယ်ခေါင်းတောင်းနောက်မထောင်တော့ဘူးအေးနောက်ကဒကာဓမ္မတွေနားထောင်ရင်တော်ပါနားထောင်တာကခင်ဗျားတို့သူ့စကားလည်းနားထောင်ပါရော မကျွတ်နိုင်တဲ့ရှစ်ခဏတည်းသွန်းလိုက်တာသဘောကျဒါဖြင့်ဥလာဝေဒီနေ့တရားမှာဖြင့်ဘုရားတော်မူတဲ့ခဏရှင်မျိုးကကျွတ်တမ်းဝင်နိုင်တဲ့ခဏရှင်မျိုးမှန်ပါပါတခုတည်းပဲကျွတ်တမ်းဝင်နိုင်တဲ့ခဏတစ်မျိုးမှန်ပါပါသဘောကျအဲ့ဒီတခဏတည်းကမှတဏှာဟောလို့အလွဲဆော်နေတဲ့ခင်ဗျားတို့ကနားထောင်ပြီးဒီကလာနေကြဥပဲဆိုလို့ရှိရင်ဒီခဏလွဲအောင်လုပ်တာတဏှာပဲဟဲ့မှန်ပါပါ ရပိသခဏလေးကိုလွဲအောင်လုပ်တာသဘောကျပါလားဒါဖြင့်ရပိသခဏလွဲအောင်လုပ်တာဘယ်လိုပါလဲအေးမกินရမกินကြောင်းနဲ့ဟိုးရက်ကမိတ်ဆွေသင်္ကတွေကမမားလို့မကြမ်းလို့မင်းတရားအထုတ်ရင်တရားနာရင်နဲ့ပဲပြန်ရသွားရအမျိုးမျိုးကိစ္စတွေကရှိပြီးဒီကရနေတာမกินသေးလို့သွားရတာတွေခုတွေ့တဏှာဟောချက်စူးတာဘယ်လိုဆိုကြတဏှာဟောချက်စူးတာ သူ့ဘောမသူဘူးလားသူ့ပါဘူးအာမလေးတရားဓမ္မတို့တဏှာဟောချက်ဒီအမှန်တော့ကြောက်စရာကောင်းတယ်ကောင်းပါဘူးအပြည့်ဒုံဆိုင်ပြီးဒီကာလလင်းယထာစီမနေနဲ့လေးမြန်နဲ့များသွားလိုက်အောင်မှန်ပါပါသို့ပြီးဒီကာလအလုံးပြက်ခိုင်းတဲ့ပြင်မှာဟိုကူများများအရှုပ်ထဲတိုးရအောင်လို့မှန်ပါပါဒါတော့ဖြစ်အောင်အပြင်းထန်မခိုင်းဘူးလားခိုင်းပါဘူးအဲ့ဒါပဲထဲတွန်းလိုက်တာပါလေရှင်းကနာကကြွတောင်းဝင်နေတဲ့ခဏလားဒုက္ခပင်လယ်ဝေတဲ့ခဏလား အဲ့ဒါခင်ဗျားတို့ကသူတော်ကောင်းမှပြီးနားထောင်ရင်တော့အဲ့ဒါမှငါးပါးမှောက်မှောက်ဘူးလားသဘောကျရှင်းကခင်ဗျားတို့ရှင်းခဏတည်းရောက်ခဲ့တာလေသူဟောချက်ပဲရှင်းကြရှင်းကရှင်းခဏတည်းရောက်ခဲ့တာလေတဏှာဟောချက်ပဲတခါသိတဏှာဟောချက်ပါဘောလားအဲ့တော့ဟောတာခင်ဗျားတို့ကလည်းဟောစလည်းသိမှ ဟောလည်းလည်းသိမှဟောဆုံးလည်းသိမှတဏဟောတာကတော်တော်သာသာရာရာရှိတယ်တော်တော်သာရာအိရတဲ့နဘူးပေါ်လက်တင်ပြီးသူကဟောတာမင်းတွေ့အောင်မဲ့သားနဲ့သမီးနဲ့ဆွေးနဲ့မျိုးနဲ့နေတာမင်းတွေ့အောင်မင်းကောင်းဆောင်ပြီးဒီကာလနေတာမင်းသူတော်ကောင်းလို့မလုပ်ရဘူးလို့မဆိုပါဘူးနောက်ရေးလေးလုံရင်သာကောင်းတယ်အမှန်လေသူကတော့ဟောကောင်းတယ်ရိပ်ပြီဗလားနောက်ရေးလေးလုံရင်ပါတဲ့သာကောင်းတယ်ဒါကြောင့် အချိန်ရှိခိုက်လုံလဆိုင်ဆိုတော့စီးပွားလည်းဒူဒူပဲအချိန်ရှိခိုက်လုံလဆိုင်ရတယ်သို့တော်လည်းနောက်ဆန်တင်ပြီးလောက်ရတယ်လို့ခုပြီးမကောင်းဘူးအမလေးသူကတော်တော်ဟောပေါ်ရမရဘူးလားအဲ့ဒီတော့တရားဓမ္မတွေကလည်းအင်းဟုတ်သားပဲငယ်တုန်းကဒီအရွယ်ရှိဆုံးတော့ပြည့်စုံဥစ္စာနော်အဲတော်တော်လေးထိုင်နေတဲ့ခါကျတော့မှပညာအဲတဏှာဟောရတာတော်စုထွက်တော့ပြေမာတော့ကိုထက်ကုန်မထက်ဘူး ထည့်သေးလားဒီကြပျက်စီးမှာတွေရောမထည့်တာသူပဲရောက်တွန်းလိုက်တယ်ဆိုတာပေါ်သေးဘူးလားဘယ်လိုပေါ်ပါလဲအဲ့ဒါခင်ဗျားတို့ကလည်းဟုတ်သားပဲဟုတ်သားပဲဆိုလက်ဥများရှင်များနာနေသေးလားဟေးတကတိုက်တော့လက်ဥရှင်များနာခဲ့သေးလားအတော်မဆုံးဘူးလားအမလက်ဥရှင်နာတယ်ဆိုတော့ဥလာဘူးပြောတာမှန်တယ်ဘုရားမြတ်ရေလေးပန်းလေးမြတ်တင်းနေတဲ့ခါကျတော့တဏှာကဝင်ပြီးဒီကလား နောက်ဘဝရေလိုအေးလိုပန်းလို့လမ်းအောင်ဆူတောင်းလိုက်အမှန်တဏှာကတဏှာကဟုတ်လားရေလိုအေးလိုပန်းအောင်လမ်းအောင်ဆူတောင်းလိုက်ဆိုတာခင်ဗျားတို့ကလည်းတောင်းလိုက်တာပဲအင်းဘ누구ကတောင်းပါလဲအင်းလက်ဥမြရှိသေးလားရှိပါပါအင်းတဏှာကရှိခိုင်းတာအဲ့ဒါသဘောကျတဏှာကရှိခိုင်းတော့ခင်ဗျားတို့ကလည်းနှုတ်ကိုတက်လို့ မတောင်းမြင်ဘူးလားကဲဒါဖြင့်ဒကာဓမ္မတဲ့အဲ့ဒီနေရာမှာဩလောက်ချီပြီးများလုတ်ခုသေးသလားလို့မဲတာမမှားပါဘူးပါသေးလားလောက်ချီပြီးတော့ကိုတဏှာခိုင်းတာတွေဘယ်လိုလဲအဲဒီသားဒီမိဒီမိဒီမင်းနဲ့ငဲ့ပြတော်လဲတကိုင်းနဲ့ဟုတ်လားနိဗ္ဗာန်ဝင်လဲတပြုံကြီးသို့ပြီးတဲ့ကာလဘုရားများစွာသံဃာကျင်းလေးရလဲချမ်းချမ်းသာသာကြမ်းကြမ်းမာမာနဲ့တရားအောင်ဆိုပြီးတောင်းမဲ့ဆု အင်းဘ누구ကခိုင်းပါလဲအင်းဒုက္ခသစ္စာမြင်သေးလားမမြင်ပါဘူးအင်းလောက်ချီရလားမချီပဲနဲ့လားချီပါဘူးအင်းဘ누구ကချီခိုင်းတာဖြစ်မှဖြစ်ရလေဗျာရိမ့်ပြီမလားဘ누구ကချီခိုင်းတာမဟုတ်ဘူးတဏှာကလောက်ချီခိုင်းတယ်ဆိုတော့တခါသိရစကားကြားမနေဘူးလားသိပါပါသို့တော့ထွက်တဲ့အတန်ကြီးညံတန်လားတဏှာတန်လား ထွက်တဲ့သံကလေဒီဘဝမှာအိမ်မြလောက်နေပဲတစ်သက်လုံးလည်းကြိုးစားပြီးလာခဲ့ညာဆိုလည်းစီးပွားရေးမှာအလုံးလုံးသူများမပြီးတတ်ဘူးနောက်ဘဝကြလို့ရှိရင်ပေါမြောက်ဆိုပြီးဒီကလာဆုံးဖြင့်ခမ်းမမောက်ဆံဖြင့်ခမ်းမမောက်လောင်းဟဲ့အစရှိသည်နဲ့ပေါ့ဗျာဒီမောက်မောက်ထက်ခိုင်းနေတာကိုကရိမ့်မိဗလားဝိသခာတုခိုးတာရိမ့်မိဗလားဝိသကကြောက်ကြလို့သောတာပန်ဒီပြီးအထက်မဲ့မရနဲ့ခေါင်းဘဝကြောက်ကြနေတာတောင်အတုခိုးတော့ရှိသေးတယ် ဘယ်နဲ့တုံးတရားဓမ္မတွေဝိသကာဟုခန္ဓာဘဝဘာဖြစ်လဲကိုယ်ပဲနာပဲသေပဲနဲ့မနေရဘူးလားအဲ့ဒါဝိသကာလို့ဖြစ်အောင်မောက်မောက်လောင်းခဲ့အင်းခန္ဓာဘဝရောက်ကြိုက်နေလို့ကိုယ်မှာခန္ဓာဘဝတောင်မှသေကြရလားပတိကြကြောက်လဲကြကျင်သေးလို့ပေါ့သဘောပါလား အဲဒါကြောင့်ခမည်းတော်ပြောဆိုတဲ့စကားတွေဟူသည်တဏှာက ပြောတာလားညာကပြောတာလားဆိုတာတဏှာဆိုတာဖျားရှိတောင်မရွေးဘူးရွေးသေးလားခမည်းတော်ကတော့ကုသိုလ်လုပ်နေတာဘေးကလည်းသာရုသာရုသူစတောင်းနေလိုက်တာနေရကြလိုက်တာသူဒုက္ခသူရှားနေတယ်ဘယ်သူမှမပြောပြောသေးလားသေချာညာနဲ့နားထောင်တော့ပါတဲ့သူဒုက္ခသူရှားနေတာကိုရှစ်ဌာနဖြစ်ရပါလို့ဤ ဘာပါလဲရှင်းတာနာဖြစ်ရပါလိမ့်ကျွတ်တမ်းဝင်ရပါလို့ဤဒုက္ခပင်လယ်ဝင်ရပါလို့ဤဒီမရောက်ဘူးလားအဲ့ဒါကြောင့်ဒကာဓမ္မတို့ဒါတွေကိုလည်းဆရာဘုန်းကြီးကခွဲကြံစိတ်ဖြာပြီးတဏှာကပြောတဲ့အတန်ညာကပြောတဲ့အတန်ဆိုတာခွဲပြီးနားထောင်ပါဦးရှင်းမလားဘယ်နှတန်ပါလိမ့်တဏှာကပြောတဲ့အတန်တစ်မျိုးညာက အဲပန်းလေးလှလှလေးတွေတင်ရဓမ္မနဲ့မနောက်ဘဝလှရမှာငါသမီးငါသားသေးသေးချာချာလောက်ပါဒီဘဝမင်းတို့ဒီကားလို့ဆိုလို့ရှိရင်ဖြင့်အကြည့်တန်ရုပ်ဆိုးလေးတွေဖြစ်နေတယ်အင်းဖေလို့တဲ့ပုဂ္ဂိုလ်ကဘာသာနဲ့ပြောနေတာဟုတ်ကလေးလည်းခင်တာကတမျိုးဟုတ်ဘူးလားကိုကလေးလေးရုပ်ဆိုးနေလို့ကလေးခင်တာကတမျိုးသဘောပါလားအင်းဒီကလေးလေးနဲ့နောက်ဘဝအင်းတင်းအောင်တင်းနေနဲ့ကိုယ်နဲ့တွေးဖို့ကလည်းတကြောင် အဲဘ누구ကပြောအဲ့ဒါလူကြီးစကားရတယ်ဗျာတခါတည်းလူကြီးစကားများသုံးမှုသေးလားသုံးပါဘူးပုံခဲ့တယ်သုံးခဲ့တယ်ကဲသုံးခြင်းလည်းသုံးတာပေါ့ဗျာအခုတော့မသိတော့ကသုံးတာတော့ရင်းမကြည့်ပါဘူးသိတော့သုံးစရာလိုသေးလားဟဲ့နေဝတ်ကြောင်လို့ဟဲ့လို့လာရလားမလာဘူး gain ဒါဖြင့်ဒကာရမတို့ ဒီနေ့ဟောရမယ့်တရားဒီကားလဲဆိုရင်ဒီခဏလေးကြုံတုံအမြန်ယူလိုက်ဖို့တိုက်တွန်းတာပဲခဏကြုံတုံပါတဲ့နောက်ဒီခဏကြုံနိုင်မှကြုံနိုင်တာကရှစ်ခဏဒီခဏကနောက်ထပ်အဲအချိန်ရှိခဲ့လုံးလာဆိုင်ဆိုတာဒီခဏဆိုတာဒီကနေ့မှလည်းခန္ဓာကိုယ်ကြီးရရထားတာကဥစဉ်သောခန္ဓာကိုယ်နာခြင်းသောခန္ဓာကိုယ်နဲ့ရထားတာ ဒီအဲ့ဒါတွေဝင်လာရင်လည်းဒီခဏလေးအလွဲချော်ဖြစ်မယ်မဖြစ်ပေဘူးလားအေးဒါကြောင့်ခင်ဗျားတို့ကအင်းပေါ့ပေါ့တန်တန်နေတာမသိလို့ပေါ့တာကိုဆရာဘုန်းကြီးကဘုရားပါဠိတော်ကြည့်ပြီးဒီကလာမပေါ့နဲ့မပေါ့နဲ့အရှုံးကြီးရှုံးသွားလိမ့်မယ်ဆိုတာသတိပေးတာပါပဲပေးလိုက်ပလားကောင်းပြီဒါဖြင့် ဒီနေ့ပြိဿသမုပ္ပါဒကာဓမ္မတွေအစကစပြမနော်ဒီဘက်ကတလုံးလေးချတာဒကာတိုက်ပါတဲ့အဝိဇ္ဇာအေးအဝိဇ္ဇာအဝိဇ္ဇာနော်ကောင်းပြီဒါဖြင့်ဒီဘက်ကနှလုံးချပြန်တယ်ဒကာတိုက်ရဘာဆိုကြပါသင်္ခါရအဝိဇ္ဇာဆိုတာသစ္စာလေးပါမသိတာသင်္ခါရဆိုတာရမ်းပြီးပြုကျင်တာပြုတာပြိဿတွေရမှုတွေပြုတာတပည့်ကြဒါဖြင့်ဒကာဓမ္မတို့ ဒီဝိဇ္ဇာမသိတာနဲ့ပဲတဲ့ကုသိုလ်ပြုပြီးဒီကလာဘုံဘဝတွေဆူတောင်းတာတွေမလားဘူးအင်းဘ누구ကကောင်းဆောင်နေပါလိမ့်သစ္စာမသိတဲ့ဝိဇ္ဇာကောင်းဆောင်နေတော့နောက်ဘဝကောင်းစားရေးဆိုတဲ့ဒါနသီလတွေသမထဥပဒနာတွေမလုပ်ွယ်ဘူးလားကိုယ့်ကိုယ်ကိုအန္တရာယ်ကင်းလို့ခွေးရှင်းရင်တဲ့ဒါနသီလသမထဥပဒနာတွေကမလုပ်ွယ်ဘူးလားအဲဘ누구ကောင်းဆောင်နေပါလိမ့် ဒါပြန်ဝိဇ္ဇာပြစ်เสียဘယ်နဲ့ဆိုပါအဲသူကောင်းဆောင်တယ်လို့ဒီသင်္ခါရတွေပေါ်တာပေါ့ဂိုင်းဒါကအတိတ်ဘဝထားပါတော့သင်္ခါရပြစ်เสียဟောပြစ္ဆုတ်ပံဘဝရောက်လာဒကာဓမ္မတို့ပြိဿတွေနေပြီနောက်ဘဝကဝိဇ္ဇာသင်္ခါရဓာန်တဲ့ကြောင့်ဟောရင်ပြိဿတွေရောက်ကြပါပေါ့လားဘာဖြစ်တယ်ငယ်မရုဒ္ဒံချက်ပါလိမ့်အဝိဇ္ဇာဤဓာန်ချက် အဝိဇ္ဇာဤဓာန်ချက်ကိုလည်းသင်္ခါရကခံရချာခံရတဲ့အတွက်အဝိဇ္ဇာသင်္ခါရတို့ကရောပြီးဒီကလာကြောက်တွန်းလိုက်တာနဲ့အမေဘုံကောင်းထဲမှာပြိဿိနေရတယ်ဒါကြောင့်သင်္ခါရပစ္စယရှင်းမလားကောင်းပြီဒါဖြင့်ဒကာရမတို့အဝိဇ္ဇာဓာန်ရက်ဒီတည်ပြင်းပါလားဆိုတာအမိဝန်ကောင်းနဲ့ရောက်တယ်လို့သူ့လက်ချက်နဲ့ရောက်ခဲ့ အေးဒါဖြင့်သွားပါအောင်သင်္ခါရပစ္စယဝိညာဏဝိညာဏပစ္စယဘယ်နဲ့ဆိုကြအေးနာယုတစ်ခုပေါ်လာတယ်တဲ့သတိစိတ်ပေါ်ပြီးနာယုပေါ်လာအင်းဒီနာယုတွေကလည်းဒုက္ခသစ္စာတွေပေါ်ရဘုဒ္ဓံချက်ပါဝိဇ္ဇာတန်ချက်ကိုမလွတ်သေးပါဘူးရှင်းမလားအဲနာမရူပပစ္စယသလယရဏဆိုတဲ့မျက်စိနာနာကောင်းလျာကိုယ်စိတ်6ခုပေါ့ဗျာ ဘယ်နှခုပါလဲ6ခုအဲ့ဒီ6ခုဒီကားလို့ရှိရင်ဒကာဓမ္မတွေသလယရဏလို့ခေါ်တယ်နာမရူပပစ္စယအဲမျက်စိဒီဟုသောဒုက္ခသစ္စာတွေဖြစ်ပြဒုက္ခသစ္စာတွေမလာသေးဘူးလားနာနှာခေါင်းလျာကိုယ်စိတ်ဆိုတဲ့ဖြစ်ပြဒုက္ခသစ္စာတွေကောမလာသေးဘူးလားအဲဝိရုဒံကျက်မိဒီဘက်ဒုက္ခသစ္စာကြီးကိုဗျအဲသလယနာပစ္စယဘယ်နဲ့ဆိုကြဖတ်တာ ဒါလည်းပဋုဒံပြတ်ပါလေတယ်လည်းသိုးပါဘာသာပြည့်စရာဝေဒနာပြည့်စရာပဋုဒံပြတ်တယ်အိုးမသိလို့လိုချင်တာလေဗျာသဘောကျတဏှာပြည့်စရာဥပါဒနာပြည့်စရာကမ္မဘောဆိုတဲ့ကာယကံဝစီကံနေမလာဘူးလားအင်းဒါကဟောဒါကအတိတ်ဘဝဒီဘက်က၈ခုပါပါတယ်ဟောဗလားယနေ့အနာဂတ်ဘဝသိမ့်ထား ယနေ့နာဂဘဝတရားဓမ္မတွေနားလည်ပြီးသားဖြစ်တယ်နဲ့ယနေ့နာဂဘဝမထည့်ဘူးအတိတ်ဘဝကြောင့်အတိတ်ဘဝကအဝိဇ္ဇာသင်္ခါရကြောင့်ဝိညာဏယုတ်သလနာဖသဝေဒနာတဏှာဥပါဒံကံတွေဖြစ်ရဖြစ်ဘူးလားကောင်းပြီဒီကဲ့သို့ဖြစ်ရတဲ့ဖြစ်ထွေသည်ဒကာဓမ္မတို့ဘုရားကဥပမာနဲ့ပြမှာဘုရားလည်းပြပါတယ်နော် သမုဒ္ဒရာပင်လယ်ကြီးဟာဒကာတိုက်တူလာဘူးတော့ရေချမ်းလာတဲ့ဒီရေတွေထူပြီးတက်လာတဲ့အခါဟမ်မြေကြီးကားတယ်ကောသူ့သမုဒ္ဒရာတွေကရေတွေကပြန့်ပြီးမတက်ဘူးအဲမြင့်ငန်900ရောရင်းပြင်အိုင်နေချောင်းတွေရောဘယ်ဘယ်ကစတာဒီမှာလဲအဝိဇ္ဇာသမုဒ္ဒရာကြီးကစလာလိုက်တာဒကာရမတို့ဒီမြစ်တွေချောင်းတွေအကုန်ဟာသူ့တတ္တိကြီးမှတ်ပါတော့ဒီရောက်တက်လာတာ ဘယ်တော့ကံကြောင့်ဒုက္ခတိကင်းပါရဲ့လားဒါဖြင့်ဒီထဲအဝိဇ္ဇာအကုန်ပါစွမ်းရည်တတိအကုန်ပါတယ်အဝိဇ္ဇာသင်္ခါရတိုင်းလည်းပါပါတော့အဲဝိညာဉ်နဲ့လည်းအဲနာယုတ်တဲ့လည်းအဲသလရဏတဲ့လည်းအဲဖသဝေဒနာတဏဥပါဒံအဲကာယကံဝစီကံမနောကံ တဲ့လေသမုဒ္ဒရာရေကြီးတက်လာလိုက်တော့ဘယ်နေရာများကြံလဲအများပါပါအဲမြင်းကြီး900ရောမြင်းငယ်900ပြည့်ဒီပင်ဖြောင်းနေအိုင်တွေကရောအကုန်ပြေးရတယ်သမုဒ္ဒရာရေကြီးကြီးကျယ်ခန္ဓာမှုကြောင့်ဆိုလို့ရှိရင်ဖြင့်အမှန်ပဲလို့ဒကာဓမ္မတွေသုံးရစေချဒါကြောင့်ခမည်းတော်ခမည်းတော်ဘုရားဟာဒကာဓမ္မတို့အခုပြိဿသမုပ္ပါကြည့်လိုက်တော့နံပါတ်ဘလောက်ကြအောင်ခမည်းတော်ဘုရားတွေ့ရတော့ အဲနံပါတ်8နော်ဝိညာဉ်ကအစကာမအဆုံးဒါပါနံပါတ်ဘယ်လောက်ပါလဲဒီထဲမှာရင်းရလွှမ်းမိုးနေအဲပေါ်ကြဒါဝိဇ္ဇာပစ္စယကြီးပဲလို့ဆိုရကျင်납ပါအဲဒါဖြင့်ဒကာရမတို့ပရိသေစိတ်သေးလားဝိဇ္ဇာကြောင့်ပဲနာယုတ်သေးလဲမျက်စိနာနာကောင်းလျာကိုယ်စိတ်သေးလဲအဲဒါဖတ်တာထဲမှာ ဟောဝေဒနာထဲမှာတဏှာထဲမှာလဲအဲဥပါဒဏ်ထဲမှာကာယကံဝစီကံမနောကံထဲမှာအဲဒါဖြင့်ဒကာဓမ္မတို့ခမရတို့ဒီလိုအခုကြုံနေရတာအော်တို့မှာယခုပြစ္ဆုတ်ဘဝဘဝ၈ခုရှိတယ်သဘောကျပြစ္ဆုတ်ဘဝဘဝဘယ်နှခုရှိ၈ခုမှာလဲတခါတည်းပင်လေရေဝင်လို့ဆန်းကန်နေဖြစ်ပြီးဒီကာလ ဒီဟာအချိုတတ်တယ်ဟူသည်အကုန်ငံဖြစ်ကုန်မှာပေါ့လားဘယ်နဲ့ဆိုကြမလဲဘာဖြစ်လဲလို့ဆိုဟိုဘကအဝိဇ္ဇာကလွှမ်းမိုးလာလိုက်တဲ့ဖြစ်ခြင်းဟာအဝိဇ္ဇာတိဟုသောပင်လယ်ကြီးကလွှမ်းမိုးလာတော့အကုန်ငံတတ်တယ်ဖြစ်သဘောကျဒါကြောင့်ဒီလိုဆရာကောင်းသမားကောင်းခမည်းတော်ရှာလည်းမရှာဘူးတွေးလည်းမတွေးတော့ပါဘူးဆိုဒီအငံတတ်နဲ့ပဲပြေးကြလားအဝိဇ္ဇာနဲ့ယူပဲကုန်သွား တော်လန်နိုင်သေးရဲ့တယ်လည်းကြောက်စရာကောင်းပါလားတရားဓမ္မတို့အသေးပဲကောရှင်းမလားခင်ဗျားတို့ယခုခန္ဓာကိုယ်ထဲမှာအဝိဇ္ဇာအစိတ်ရည်တွေပြန့်နှံ့ရှိတရားဓမ္မတွေပါရှိတော့ဟုတ်ကဲ့လားဟုတ်ပါဘူးအဲတဏှာဆိုတာလည်းမသိလို့လို့ကျင်လားအဝိဇ္ဇာပါရဲ့ဟုတ်လားဥပါဒံဆိုတာလည်းမသိလို့ဆွဲလန်းတာမသိတဲ့ဝိဇ္ဇာပါနေ ကာယကဝစီကံလေးဆိုတာနောက်ဘဝကောင်းစားရေးလို့လို့ရှင်မသိလို့လုပ်တာအဲဝိဇ္ဇာကြီးစွမ်းရည်တတ္တိပါပါရလားအဲဘယ်ကြအောင်သူတကောတတ္တိပြမှာလိမ့်မလဲလို့မေးလို့ရှင်ပြစ္ဆုတ်ပံဘဝတစ်ခုလုံးဖေဟာဘယ်လိုဆိုကြဘယ်ကစားရည်ဘယ်တောင်ဝိညာဉ်ကစ၍ကာမဘဝတရားအောင်ဒါနေတိုင်းကြည်အောင်လုပ်တာပါဘယ်ကစရည်ဘယ်တောင် ဝိညာဉ်သာသာပါအဲဘာတွေပြန့်တတ်နေကဲပေါ်ကြဝိညာဉ်ကစရပါလေဘာတွေများပြန့်အဲ့ဒီတော့သမုဒ္ဒရာပင်လယ်ရည်သာတက်တဲ့နေရာမှာတရားဓမ္မတွေသိပြီးသားတိုင်းပဲထားပါတော့အဲဥရှိပင်လဲသူဒီပင်လဲရေတာဝင်လို့ရှိရင်ဖြင့်ငံချိုပဲဖြစ်ရမှာသဘောကျဂွေးတော့ပင်ပင်ကိုကားပါပဲ တို့တော့သူနဲ့တွဲရပင်လင်းနဲ့တွဲလိုက်ရင်ငန်ကားပြရသေးပင်တွေဘာတွေကလဲပင်ကိုယ်သဘောစုံပြီးဘာလေးဖြစ်ဆွဲရအဲခင်ဗျားတို့တစ်သက်လုံးနေလာတာဆရာကောင်းမတွေ့လို့ရှိရင်ဒါတွေကငန်ကားကြီးပဲရိပ်ပြီဗလားဘာတွေပါလိမ့်ငန်ကားတွေကြီးပဲဆိုတော့ပေါ်ဗလားအဲ့ဒီငန်ကားတွေအခုဆရာဘုန်းကြီးက ရှင်းလင်းပေးရမှာတရားသားရေမလွယ်ပါလားခင်ဗျားတို့ကလည်းငန်ကားဖြစ်နေတယ်လို့မသိဘူးကိုဟာနဲ့ကိုတော့ငန်ဂျူလေးတွေဖြစ်နေတယ်ကိုဟာကိုတော့ပြင်ကိုလုံးမြာဟုတ်သားပဲဟိုကျုပ်လို့တာမမှားပါဘူးအာမလည်းကိုဟာနဲ့ကိုတော့ဟုတ်နေတာဟိုကပြန့်နှံ့လာတာကြီးမကြည့်ဘူးတရားသားရေကြောင်းလေးဆောက်ခဲ့ဘုရားတွေတဲ့ကဟုတ်လားဇာန်ပစ္စည်းတွေလည်းရေဝဇ္ဇင်တွေတဲကြကြကိုယ့်အနေကိုယ်တော့ဘယ်နဲ့နေကြမှန်ပါတယ် မှန်းနေတယ်မှန်ပေမဲ့လည်းသူကငန်ကားပဲအဝိဇ္ဇာကပဲနေနေတယ်အေးသူများအေးသလိုကိုအေးပြရကြည့်လို့ဘယ်ရတော့သူများအေးသလိုပါလဲအေးရေကျိုး10ပါတယ်ဟုတ်လားအဲ့ဒီ10ပါးကိုကျုပ်ဒီကားလို့ရှင်ဘဝတိုင်းပြည့်စုံမှာပါလို့ဤဘဝတိုင်းကပါလားမပါဘူးလားအဲ့တော့ငန်ကားမှဟုတ်ကြလားဟုတ်ပါဘူးရေတဲ့ဘာရောနေတော့ဆိုလို့ရှင်အဝိဇ္ဇာရိဟုသောအငံရောနေ ဒါဖြင့်ရေလိုအေးညဆိုလဲငံအေးပေါ်ဗျသဘောကျမိတွေလှူတဲ့ခါကျလို့ရှိရင်နောက်ဘဝလင်းအောင်တွေရပြီးညာအောင်လင်းလဲအလင်းအောင်တွေနောက်ဘဝညာလင်းတွေရပါလေဒီဘဝလိုထိုင်းနေမမဖြစ်ရပါလို့ဤနောက်ဘဝညာအောင်လင်းတွေရပါလေဆိုတော့ဝိဇ္ဇာကပါမပါနောက်ဘဝပါနေနောက်ဘဝပါတဲ့ကိုကခမရတဲ့ဒီကားလို့ဆိုလို့ရှိရင်ဖြင့်ငံလင်းမလောက်သဘောကျပါတယ်လို့ ဒါဖြင့်သူမပါတဲ့နေရာရှိသေးရဲ့အဲသေသေးလေးလူတဲ့ခါဒီပြည့်စည်းခဲ့တော့ရတာချိုးချိုးဖြစ်ရပါလို့ဤဟုတ်လားဒီလိုလားပါလေဒီလိုဝပါလေဒီလိုရတာနဲ့ပြည့်စုံရပါလို့ဤဟောရောက်ရဘဝမှာလည်းပဲခါကာလမှာမရှားတဲ့ကိုဖြစ်ရပါလို့ဤအစရှိသည်တဲ့ဆိုတော့ခြူထဲမှာလည်းငန်းခြူရမင်းလည်းဆိုကြရှင်းမလားအမှန်လေးတဲ့ဆိုပါလားသူကပြန့်နှံ့လာတာကို သူမပြနိုင်တဲ့ဒီကံနေတဲ့သူမပြနိုင်တာများပါသေးရဲ့အေးဒါခင်ဗျားတို့ပြုတဲ့ကုသိုလ်တွေဟူသေးတယ်ငန်ကားတို့ငန်ချိုတို့อยู่ပဲအငန်းကိုပဲပါဖြောက်လို့ရသေးရဲ့အေးတရားဓမ္မတွေနောက်ကပြုခဲ့တဲ့ကုသိုလ်မသိတော့ကလုပ်ခဲ့တာတွေမသိဆိုတာဝိဇ္ဇာပေါ့ဗျာကုသိုလ်လုပ်ခဲ့ပြန်လဲငန်တဲ့ကုသိုလ်သဘောကျအကုသိုလ်လုပ်ခဲ့ပြန်ရောငန်တော့ရောကြည့်နေတယ် မရောပဲဘူး။ခိုင်းဒါဖြင့်သေးပင်တွေတောင်ပြက်ကုန်ပါပေါ့လား။တရားဓမ္မတွေသေးပင်တွေတောင်ပင်လေဝင်တော့ဘာဖြစ်နေလဲ။အဲငါနဲ့သေးတွေဖြစ်ပေဘူးလား။အဲဒီမှာလာဝိဇ္ဇာကနှံ့လိုက်တာတရားသက်ရဲ့ဘယ်ကဆက်ရဲ့ဘယ်တောင်နှံ့လာတော့ဝိညာဉ်ကဆိုင်နာယုတ်ကြအောင်ဒကာဓမ္မတွေအနှံ့ကြီးနှံ့လာတယ်ဆိုတာဖြင့်မြင်နေပုံများလိုသေးလားသဘောပါလား ကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒီဝိဇ္ဇာကိုယခုလိုဆရာကောင်းသမားကောင်းနဲ့တွေ့တော့မှသူနှံ့နေတာတွေကိုဖယ်မပေးတော့ဘူးဆိုလို့ရှိရင်ဖြင့်ခမရတို့ဘယ်သူဖယ်ပေးမလဲနှံ့နာတော့သိပြီမဟုတ်လားအကုန်ကိုနှံ့နေတာဒီထဲမှာမျက်လုံးထဲလည်းနှံ့ပဲနားထဲကော အင်းနှာခေါင်းထဲရောအင်းဒါပြင်ဖတ်တာတဲ့ရောဝေဒနာတဲ့အင်းတဏှာထဲမှာကကံထဲမှာဘာတွေနှံ့အဝိဇ္ဇာကြီးစွန့်ရည်သတ္တိအငံဓာတ်တွေအခါဓာတ်တွေအကုန်နှံ့နေတယ်ဆိုတာဒကာဓမ္မတွေပေါ်ဗလားဒါကြောင့်ခမည်းတော်ဒီဟာတွေကိုယခုခါမှာဘုန်းကြီးများကအဲနှံ့တာတော့နှံ့မယ်စီတော့ သူမလောက်တာလို့ဘဝတန်ဆရာအတိတ်ဘဝတွေကသူကဝိဇ္ဇာကြီးဆွဲရည်သတ္တိနဲ့ပြစ္ဆုတ်ဘဝဘဝရောက်ပြီးလာတဲ့ပုဂ္ဂိုလ်နှံ့ပေမှာပဲနှံ့မယ်နှံ့ရဆိုလည်းဒီဘဝဆရာကောင်းတော်နဲ့ပေါင်းပြီးဒီကလာမဲရည်စင်နဲ့ဆေးရရလို့ရှိရင်ဖြင့်ဒီအငန္တတ်တွေခါတတ်တွေကိုပြောက်နောက်ကြတော့အငန္တိခါသီလာပါဦးမလားအဲအငန္တိခါသီမလာအောင်တော့ဖြင့်ဒါဆရာသမားကြီးတာဝန်ဆိုတာပေါ်လာကြအမှန်တန်အရေးမကြီးဘူးလား ရှင်းမလားကာယအဝိဇ္ဇာနှံ့ပုံပရမတ်နယ်ကနေပြီးဒီကလာဒကာရမတို့ပြောပါဦးမယ်လောကီနေကတော့တော်တော်ရှင်းသွားပြီဒါလေးဟာအဝိဇ္ဇာကအုပ်ချုပ်ထားတော့ဒါဘုရုစိတ်တုံးဆိုတော့ငါစိတ်กว่าမစွမ်းနဲ့ဝိဇ္ဇာအဝိဇ္ဇာဥစည်းဘာစိတ်လဲငါစိတ်အဝိဇ္ဇာတတ္တိလေဗျာငါစိတ်မစွမ်းပါနဲ့ကွာငါစိတ်ငါအမှန်တန်ရှင်းတတ်နေတယ်ဒါအဝိဇ္ဇာကြီးစွမ်းရည်တတ္တိကြောင့်ဒီစိတ်ကိုလည်း ငါစိတ်လှုပ်ခါတယ်တကယ်လို့ရှိလို့ရှိရင်ဒီငါဓာတိကားလို့ဆိုလို့ရှိရင်ငါမထဲနဲ့ဝိညာဉ်ပဲဝိညာဉ်ဖြစ်လေဝိညာဏပြည့်ဖြာနာမရူပဝိညာဏနိရောဓနာမရူပနိရောဓဖြစ်ပြဖဲဒီလိုလာရလားငါစိတ်กว่าပြန်နှံ့မပြန်နှံ့ပြန်နှံ့လို့ခဏကဖုံးလွှမ်းထားတဲ့ဝိဇ္ဇာကြောင့်စိတ်ကိုငါဆွဲဆွဲတာဒီဘက်ကနာယုတ်ကိုလည်းငါမထီးနဲ့ဟုတ်လားငါမကြည့်နဲ့ ရုပ်ကိုရုပ်ကိုပြောတာရုပ်ငါလောက်တာငါမကြည့်နဲ့ငါမျက်စောင်းမထိုးစမ်းနဲ့အစရှိနေရုပ်ကိုဘာလောက်တာငါလောက်တာတယ်ဆိုတာငါကောင်းစားတာနင်တို့ကမကြည့်ချင်ဘူးလားဆိုတော့ဝေဒနာပေါ်နေတာဗျငါကောင်းစားတာနင်တို့မကြည့်ချင်ဘူးလားအစရှိတည်နေဆိုတော့နာကိုငါသင်နေတာဘူးပြတ်နှံ့နေတယ်ကဲဒီဘက်ကလည်းငါမျက်လုံးငါနာငါနှာခေါင်းလျာငါစိတ်မရှိဘူးလားငါတွေ့တာဟွန်းဖတ်တာ ဟုတ်လားငါကောင်းစားတာဝိဇ္ဇာနှံ့မနှံ့သဘောကျအဲ့တော့ကိုရလို့ကိုယူတာဘာဆိုင်သလုံးနင်းတဏှာဘူးဗျဟုတ်လားကိုတော့ဖြစ်ရတယ်ဆိုရင်တော့မရခင်တုန်းကသာရတယ်ဆိုတော့ဒါဘ누구မှပေးတော့မှမဟုတ်ကျုပ်တော့လက်မလွတ်ဘူးဥပါဒဏ်ကလာဒါနဲ့ပဲကျုပ်ရင်းရနေရမှာဆိုတဲ့ကာယကံဝစီကံတွေကမလာဘူးလားအဲတဲ့လည်းပြန့်ပါလား ဒကာဓမ္မတို့ဘယ်တုန်းကစပြန့်လာတာလဲဆိုတာအတိတ်ဘဝကစပြန့်ရှင်းမလားအဲ့ဒါသိပါစေတော့လို့ဘုရားကအဝိဇ္ဇာပြည့်စရာသင်္ခါရပြန့်တယ်ကွာအဝိဇ္ဇာပြည့်စရာဝိညာဏပြန့်တယ်ကွာအဝိဇ္ဇာပြည့်စရာပါတော့နာမယူပါအကုန်ပြန့်တယ်သဘောကျမပြန့်တာကိုပါသေးရဲ့ဘူးလားဘူးကြီး ဓာရီကိုဖယ်ပေးမဲ့ပုဂ္ဂိုလ်ရှင်းပေးမဲ့ပုဂ္ဂိုလ်လင်းပေးမဲ့ပုဂ္ဂိုလ်မရှိတော့ပါဘူးဆိုလို့ရှိရင်ဖြင့်တပြန်နဲ့ပြန်ပြီးဒီကလာနောက်ဘဝလဲသင်္ခါရဖြစ်ပြီးကာမဘဝဖြစ်เสียဇာတိဆိုတဲ့ဒုက္ခသစ္စာလာအောင်ဇာတိဖြစ်เสียဇာမရဏဆိုတာအောင်လာရမှာပဲဆိုတာပေါ်လာကြအဲဒါဖြင့်ဒကာရမတို့တောက်လျှောက်အဝိုင်းကြီးကိုနှံ့မှာပါဘယ်လိုများနှံ့မှာထင်ကြ ဘ누구ကရေစေးပေးဦးမှာလားတခါသက်ဤပေါ်ဗလားဘ누구ကရေစေးပေးမှလူများရှိသေးတယ်မဲ့ဘတပါလဲတရားဓမ္မတဲ့သူဝိဇ္ဇာရင်အငန္ဓတ်ကိုဆေးပေးနိုင်တဲ့စွန့်ရည်တတ္တိရှိတဲ့တရားမရှိဘူးမဲ့ပဲရှိမဲ့ဝိဇ္ဇာပဲရှိတယ်ရှင်းမလားဒါဖြင့်တရားဓမ္မတို့အခုခဏဆေးရင်ဆေးပါတော့မဆေးရင်ဒါနဲ့သွားကြ သေးသေးပါတော့မသေးတာနဲ့သွားရှင်းမလားဒါနဲ့သွားတော့ဒီဘက်ခဏမရောက်ပြီဘူးလားဒီပရိသေတွေခဏအပယ်လေးပါးရောက်ချင်းရောက်အပယ်လေးပါးရောက်တော့ဘုရားနဲ့လည်းတွေ့နိုင်သေးရဲ့လားအဲတရားကောနာနိုင်သေးရဲ့လားမနာနိုင်တော့ကို့မှာတော့အင်္ဂါကြီးငယ်ဆုံးသေးရဲ့လားအဲအဝိဇ္ဇာပြန့်နှံ့ပြီးဒီကလာထားလိုက်တာဒကာရမတွေရှစ်ဌာနတွေရောက်သွားမရောက်ဘူးလားအေးဒါကြောင့်ဒီခဏလေးဖြင့်ဒကာရမတွေဘုန်းကြီးက မဲရည်စင်နဲ့ဒီထဲမှာပါတာတွေဆေးပေးဒါလေးခင်ဗျားတို့ကဆေးပေးအောင်လဲဆေးကိုညာနဲ့လဲဆေးဆရာဘုန်းကြီးဆင်းလေးကိုယူပြီးဒီကလာလဲဆေးကိုညာနဲ့လဲကိုဆေးလို့ရှိရင်ဖြင့်ဒကာဓမ္မတို့ခொနဲ့ကပြောခဲ့တဲ့ငံကားလည်းမဖြစ်ပါဘူးငန်းကျိုးလည်းမဖြစ်ပါဘူးပင်ကိုယ်သဘော ပြန်မရောက်ဘူးပင်ကိုယ်သဘောဆိုတာဝိညာဏပစ္စယနာမ်ရူပံ နာမရူပပစ္စယအဲ့ဒါပင်ကိုယ်သဘောရောက်တယ်ဒီထဲငါရီသူတွေမရှုပ်တော့ဘူးရှုပ်သေးရလားမင်းဝင်ငါရီသူတွေရှုပ်မနေဘူးလားငါမျက်လုံးငါနာဟုတ်လားငါမသိနဲ့ဟုတ်လားအစရှိသည်နဲ့ဒကာရမတွေအမှန်တန်ဆိုးရတဲ့အဓိပ္ပာယ်မလာပေဘူးလားခိုင်းဒါဖြင့်ဒကာရမတွေဒီထံဝိဇ္ဇာသည်ဘလောက်ပြန့်နှံ့နေတယ်ဆိုတာပေါ်ပါလားပေါ်ပါဘူးဘလောက်ပြန့်နှံ့ရှင်းမျိုးတယ် ရှင်မရိုးတဲ့သူမပါတာမရှိရှင်းမလားခင်ဗျားတို့လူကတန်းတာပေးတာကန်းတာလဲလဲအဲမလူမပတမ်းမဲနဲ့တယောက်တယောက်ရံဖြစ်နေတဲ့ထဲလဲရံဖြစ်နေတဲ့ဣဇမေဆရာဖြစ်နေတဲ့ထဲလဲအဲလူတန်းပေးကန်းနေတဲ့ထဲလဲအဲဒါဝိပဿနာညာမပါသေးလို့ရှင်းဖြင့်ဒီကအဝိဇ္ဇာကြီးစံရဲ့သတ္တိအငန္တတွေဟာပြည့်ရဲ့ပဲဆိုတာတန်ရုပ်ပါဠိတော်သေချာဟောတယ်သဘောကျပါလား အင်းပြန့်လိုက်ကြဒကာရမတို့ယခုနှစ်ဘဝတယ်ဒီဘဝကနေပြီးသမုဒ္ဒရာဆိုတဲ့အဝိဇ္ဇာကနေပြန့်လိုက်ကြဒီအတိတ်ဘဝကသွမ်းရည်တတ္တိဟာပြစ္ဆုတ်ဘဝဘဝမှာအခုနှံ့တယ်မန္တဘူးလားဘလောင်များကြောက်เสียကောင်းတယ်ဆိုတာပေါ်ဗလားဒါဖြင့်ဒီဘဝမှာအသေးကျော်ခံကြပြီတော့နော်ဒီဘဝအသေးကျော်ဖြင့်တပည့်တော်တို့ကိုယ်ကိုယ်တိုင်နဲ့ကိုယ်ပဲရှိပါစေတော့ဆိုလို့ရှိရင်သွားရရော ငန်ခါကြည့်သွားမှာဟုတ်လားနတ်ဖြစ်လဲငန်ခါမြမဖြစ်လဲအဲ့တော့ဒုက္ခနဲ့ကြီးပဲသွားလိမ့်မယ်ဆိုတဲ့အိဗယ်ရှင်းနေသေးဘူးလားသဘောပါဗလားဒါဖြင့်ဒီနေ့ဘာလုပ်ရမယ်ဆိုတဲ့ဒကာရမတွေရိပ်မိဗလားဘာလုပ်ဘာဖြုတ်ရအငန်တွေဘာလုပ်ရဆေးကြော်ပြအငန်တွေဘာနဲ့ဆေးရအေးမဲ့ရင်နဲ့ဆေးရင်ဆေးမဆေးဘယ်တော့မှမစင် ပေါ်လာဗလားဂိုင်းဒါဖြင့်ဒကာရမတို့ဆေးကြပါစို့လို့ဆိုတော့နေတိုင်းဟောနေတဲ့တရားတိုင်းပဲဒကာရမတွေအလုံးလုံးမှဆင်ပါပဲဒီထဲမက်ကင်သွင်းလိုက်တာပေါ်ဒကာသက်ရမက်ကင်သွင်းလိုက်တော့ဒီထဲမှာခြေပိုင်းမှာ၅ခုရှိတယ်လို့ဆရာဘုန်းကြီးကပြောဘူးလား၁၂၃၄၅ဆိုတော့သူ့ခန္ဓာ၅ပါးဆိုလည်းဟုတ်တာပဲအာရဏ၁၈ပါးဖွဲ့လိုက်ရင်လည်းဓာတ်၁၈ပါးဖွဲ့လိုက်ရင်ဟုတ်တာကြီး အဲ့တော့ဒီလိုလဲဖွဲ့ပြီးဒီကလာမနေပါနဲ့တော့ဒကာဓမ္မတို့ဘုဒ္ဓခါမှာဖြစ်တဲ့ကိုယ်စိတ်ဘုဒ္ဓခါမှာဖြစ်တဲ့ကိုယ်ဝေဒနာကိုယ်တဏ္ဍာပေါ်တဲ့ဝေဒနာအကြောင်းတိုက်ဆိုင်လို့ပေါ်လာတဲ့ဝေဒနာပေါ့ဗျာအဲ့ဒါတွေဖြစ်ပြရှုလိုက်တဲ့ခါကျတော့ဒကာဓမ္မတွေမဲ့နဲ့ရှုလိုက်တဲ့ခါကျတော့ငါမဟုတ်လို့ပြက်တာငါဟုတ်ရဲ့သဘောကျငါစိတ်မဟုတ်လို့ငါဝေဒနာမဟုတ်လို့ပြက်တာပဲ ဒါဖြင့်ဒကာရမတို့အေးပြက်တာလေးမြင်တဲ့ဒကာရမတွေမှဒကာရမတို့ဒီအငန္တကလေးပြောက်ဖွယ်အေးငကုတော့ငါရီဟူသောအငန္တတွေအဝိဇ္ဇာကလွှမ်းမိုးတာတော့မသိလို့ငါဆွဲဆွဲစားတဲ့အငန္တွေကပြန့်နှံ့မနေဘူးလားအေးအခုတော့ပြန့်နှံ့နိုင်သေးရဲ့လားမပြတ်နိုင်နေတော့ငါဟုတ်သေးရလားငါဥစ္စာရောအင်းဒါတွေဟာအကြောင်းတရားအကျိုးတရားအကြောင်းချုပ်ရင်သဘောကျ ဝိညာဉ်ဝိညာဏပစ္စယအဲဝိညာဏနိရောဓနာမရူပနိရောဓလာမှာပဲနာမရူပနိရောဓဝိညာဏနိရောဓမလားပဲဘူးလားအဲ့တော့ဒီတရားတွေဟာအကြောင်းဖြစ်လို့အကျိုးဖြစ်တယ်အကြောင်းချုပ်လို့ဒီလိုတရားဓမ္မတွေကဝေဖန်ပြီးဒီကလာထားလိုက်တော့ငါလည်းမဟုတ်သူလည်းမဟုတ်ဘူးအကြောင်းကျိုးမြပဲမဆိုးနိုင်ဘူးလားဘာပါလဲ အကြောင်းချုပ်ရဲ့အကြောင်းဖြစ်ရဲ့အဲဒီထဲယောက်ျားမိန်းမများပါနေအဲသက္ကာရိတိကပြုတ်သွားအကြောင်းကြောင့်အကျိုးဖြစ်တာပဲဆိုတော့ငါဘယ်လိုလုပ်ထားတာပါလိမ့်မလို့ဆိုတာလာသေးအဲဝိသိကိစ္စကသေးတယ်အဲအကြောင်းဖြစ်လို့အကျိုးဖြစ်တာပဲအကြောင်းချုပ်ရဲ့အဲဒီကြတော့လက္ခဏာညာတွေကဘောမလားအဲလက္ခဏာညာတွေကပေါ်လာတဲ့ခါကျတော့မှဒီလက္ခဏာတွေမြင်အောင်ကြည့်လိုက်ကြော မြင်အောင်ကြည့်လိုက်တဲ့အခါကျလို့ရှိရင်ဖြင့်အော်မိမိခန္ဓာဆိုတာအပြောတာမိမိခန္ဓာပါလားစင်စစ်ဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့အပြည့်တွေပါကလားဆိုတာပေါ်လာတယ်ဘယ်လိုပေါ်လာပါလဲအပြည့်တွေကိုယ်ပိုင်မမြင်ရဘူးလားကိုယ်ပိုင်မြင်ရတဲ့အခါကျတော့ဒီကဝိဇ္ဇာကကိုယ်ပိုင်လည်းမြင်ပါရဒီထဲမှာဒီပြက်မြင်လဲဒီထဲဝိဇ္ဇာမရှိတော့ဘူးဒီကနာယုတ်ပြက်မြင်ရော အဲသလန္တာတဲ့စက္ခုရှုပြီးအပြက်မြင်ရင်ကောအဲအငန္တတွေရှိသေးရဲ့လားအဲဖတ်တာလေးတစ်ခုရှုလိုက်ပြန်ရင်ကောအပြက်မြင်ရင်အငန္တရှိသေးရဲ့လားအဲဝေဒနာလေးတွေရှုလိုက်တဲ့အခါအပြက်မြင်ရင်ကောအငန္တမရှိတော့ဩဒါဖြင့်ဒကာဓမ္မတို့မဲရခြင်းကမှအငန်ကိုစင်စေပါလားမဲရခြင်းမပါရင်ဒါဖြင့်အငန်စင်စေတော့ပင်ကိုသဘောမရောက်ဘူး ပင်ကိုယ်သဘောဆိုတော့ငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးသဗ္ဗေသင်္ခါရအနိစ္စအဲသဗ္ဗေသင်္ခါရဒုက္ခသဗ္ဗေဓမ္မအနတ္တတွေဖြစ်ဒါဘာတွေစင်သွားလို့ဒီအနိစ္စဒုက္ခအနတ္တတွေဖြစ်ရတယ်ဆိုတာတကသိုက်တော့ဥလာဘူးလို့ယုံမလားယုံပါဘူးအင်းဘာတွေစင်သွားလို့ပါလဲအဝိဇ္ဇာဤစွန့်ရည်တတ္တိဆိုတဲ့အငန္တတ္တိစင်သွားလို့သဘောကျမျက်မှောက်လို့ရှိရင်ပဲဒီနေ့တော့လေဒါတွေကငါတွေပဲ ဒါမဲ့တနေ့တော်လည်းငါဥစ္စာတွေပဲအဲငါမျက်လုံးငါနားတွေပဲမရှိပဲဘူးလားအဲဒါပရိသစွန့်ရဲ့တတ္တိလောမုံနေတယ်အဲသေချာစဉ်းစားတော့ဖြင့်ဘယ်မှာတော့ငါဆိုတာမပါပါလားအပြက်တည်တာရှိပါလားချုပ်ပြောင်နေတာရှိပါလားညာနဲ့ကြည့်လိုက်တဲ့အခါကျတော့ဘုန်းကငါတွေဆိုတဲ့အနံအငံဓာတ်တွေကနေနိုင်သေးရဲ့အဲဘရုနဲ့ဆေးပြလိုက်ပါလိမ့် အေးမဲစင်းနဲ့ဆေးပြလိုက်တဲ့အတွက်ငါသူတွေအကုန်ပြုတ်ပြီးဒီကလာ အနိစ္စတွေညာအောက်ရောက်လာငါသူတွေပါပါလိမ့်ကြောက်ပြက်သွားပြီဘာတွေညာအောက်ရောက်အဲအနိစ္စတွေညာအောက်ရောက်လာပြီးဒီကလာအနိစ္စနဲ့မက်ကနဲ့လာဖြစ်နောက်ရှိပါများလာတော့အနိစ္စတွေမုန်းလာတဲ့အခါကျလို့ရှင်အနိစ္စနဲ့ဟုတ်လားမုန်းစရာအနိစ္စနဲ့မုန်းတဲ့ညာပေါ်လာဒီအနိစ္စတွေကလို့ဆိုလို့ရှိရင်ဖြင့် ဘယ်တော့မှကောင်းမဲ့တရားမဟုတ်ဘူးအနိစ္စတရားဘယ်ပုံဖြစ်ဖြစ်အနိစ္စတရားလာမှာပဲအနိစ္စနဲ့ဖြစ်မနေခြင်းပါဘူးဆိုတဲ့ဉာဏ်လာရင်လည်းအနိစ္စချုပ်မချုပ်ပဲဘူးလားအဲအနိစ္စချုပ်ပြန်တော့လည်းအနိစ္စနိဗ္ဗာန်ဒီနာပေါ်မှာပဲပေါ်ဒီနဲ့တပြိုင်တည်းအဝိဇ္ဇာအနန္တအကုန်ရှင်းပါပြီမရှင်းသေးဘူးလားဒါဖြင့်ချုပ်ပြောက်တာကနေရောတာချုပ်ပြောက်တာမြင်တာကအဲအငန္တတွေချုပ်တာကသမှုတွေကသဘောကျ အငန္ဓတွေချုပ်ပြောက်တာကအငန္ဓတွေချုပ်ပြောက်သွားသောကြောင့်နောက်အငံမျိုးစုတွေပြတ်သွားတာကနိရောဓသဘောပါလားကာယရိတိရင်တော်ကြတယ်